သံလေခသုတ်တရားတော်ကိုဟောတာ၆ကျင်ကြည့်ပါပြီပညာကြတဲ့နေရာစပြီးတော့ဟောတာ၆ကျင်ကြည့်ဒီကနေ့ဆိုခုနှစ်ကြည့်နောက်ဘယ်နည်းဟောရမယ်လို့ပြီးကြတာကတော့သံလေခသုတ်မှာ အကုသိုလ်ကိလေသာတရား40နဲ့၄ပါးရှိပါတယ်အဲဒီ44ပါးတွေက10ပါးပြီးတယ်။ကနားနဲ့ကြွမယ်ဆိုရင်တော်လိုသေးတာပေါ့လေ။ဝိဟိန္တာဘာဒအရိဏနဲ့အာယမသရိယာမုသာပိစုပရုသံဘာဗိဒ္ယာနဲ့အဲဒီကြောင့်ပြီးသွားပြီ။ဗိဇ္ဇာနဲ့ကြာဘာရကြောင့်ပြီးသွား ထေရမိစ္ဆဒအစဉ်တိုင်းကြ၍မိစ္ဆဒတရား၁၀ပါးအဲဒီ၁၀ပါးကလေးဟောရမှာဒီနာဥဒေသာဝိသိကိစ္စာနင်းအဲဒါကဒီဝရဏတရား၅ပါးထဲမှာဒီကဗိဇ္ဇာတို့ဇာဘာရတို့သမိသနာနဲ့ဇာဘာရအပြာကြီးသားမို့ဒီမှာ သုံးပါးပဲထုတ်ပြတာသောတာပနဟမေခဗလာဣဒာမိစေတာတိမာယာတိမာသမ္မအဲဒီတန်မှာသုံးသုံးနေတာရဒီမာသမ္မဒုဝဇနဲ့ပါပမိတော်ပမာရောတစရာသရာမရှိဟိကနုတ္တပဉ္စသုတ္တနိပိပြင်းဤတရားမௌထသစ္စာ ဒုပညာဒါယူပြီးစွာဟုကိလေသာဘေး44ကိုနောက်ပိုင်းကတော့ပရိနိဒအကျိုးကျွမ်းနေအွေတွေတွေပဲအဲဒီအတာရမသရောသရောတရားကြီးဆန့်ကျင်မဲ့ခုနပါလဲပါကိလေသာဘေး44ကိုဝေဝေစွန့်စေညွန်ပြပေသည်သံလေခသောမိန်ဘောနီလို့ဆိုတဲ့အောင်မှုကြီးရဲ့ဒါမှတ်သားစရာကောင်းတဲ့တရားတွေပါပဲ အဲ့တော့ဒီနေ့မိစ္ဆတတရား10ပါးဟောရမိစ္ဆတဆိုတာမိစ္ဆာဆိုတာကပေါက်ပြန်တယ်မှားယွင်းတယ်အတ္တဆိုတာသဘောတရားမှားယွင်းတဲ့သဘောတရားရှိတယ်မှားတဲ့သဘောတွေပဲအမှားတွေပဲမှန်နေမဟုတ်ဘူးဘာတွေတုံးဆိုလို့ရှိရင် မဲခင်ဖြစ်ပါနဲ့ဆန်းကျင်မဲ့မဲခင်ကသမာဓိဋ္ဌိဆိုရင်သူကမိစ္ဆာဒိဋ္ဌိပေါ့သမာသင်္ကပ္ပဆိုမိစ္ဆာသင်္ကပ္ပအဲ့ဒါအဲ့ဒီက7ပါးရှိပါတယ်မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါစာမိစ္ဆာကာမန္တမိစ္ဆာအာဇီဝမိစ္ဆာဝါယာမမိစ္ဆာတတိမိစ္ဆာသမာဓိဒီရောက်မဲခင်7ပါးသမာမဲခင်နဲ့ပြောင်းမြန်မိစ္ဆာမဲခင်7ပါးသူတို့လည်းမဲခင်တွေပဲ အဲဒီမိစ္ဆာမဲ့ခင်တွေကလည်းပဲပေါင်းလိုက်ရင်မဲ့ဖြစ်ပြီးတော့သူကလည်းမတော်ရာတွေသွားဝေရလာနေပဲလောကမှာလာနေရမြို့တွေရွာတွေသာဝရရှိတဲ့နေရာတွေသွားဝေရလာလိုက်ပြီးတော့อืมမသာနေရတဲ့ရှင်ပွဲတော်ဘာတို့တော်တွေတောင်းနေသွားတဲ့လမ်းနဲ့ရှိမျိုးမျိုးရှိတာအဲဒီလိုပဲဒီမှာမိစ္ဆာမဲ့ခင်တွေမိစ္ဆာမဲ့တွေကတော့ အပယ်လေးပါးမကောင်းတဲ့နေရာတွေသွားတယ်သူတို့ကစစ်ပါးစီနောက်မိစ္ဆာဝိမု ക്തി မိစ္ဆာညာနာတဲ့နောက်ကနှစ်ခုစားပြီးတော့တဲ့အားလုံး30ကြီးပါတယ်အဲဒီ30ကိုဒီနေ့မိစ္ဆာဒိဋ္ဌိကစပြီးတော့ဟောရမယ်မိစ္ဆာဒိဋ္ဌိကိုအရင်ကသရုပ်ပြထားတဲ့မိစ္ဆာဒိဋ္ဌိမှားသွားယူခြင်းတို့နိုင်မြတ်တို့ပြီးတော့ ဘာသာပြန်ထားပါပဲမှားတော့အယူပါပဲမှားရင်တော့အယူမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဆိုတော့ဒါဘာသာတိုင်းဘာသာတိုင်းမှာကိုယ်ဘာသာတရားကကာမဒိဋ္ဌိညဘာသာတရားမိစ္ဆာဒိဋ္ဌိဒီလိုပဲအယူရှိကြပါတယ်

ကိုယ်ဘာသာတရားကိုယ်ယူဝါဒတွေကမှန်တယ်လို့ယူကြတာပဲဘယ်ဘာသာတရားကဖြစ်ဖြစ်ဘာမှမဟုတ်တဲ့ဘာသာတရားကလည်းသူတို့ဟာပဲမှားနေတာပဲဒီညာတွေမှားနေတာပဲအရင်ကသူတော်ကလူပြောတယ်မှာလာပြီးတရားထုတ်သွားတယ်အားထုတ်ပြီးတော့ပြန်သွားသလားတော့သာကြော်လို့ကြတယ်ဒါတော့ပြန်တော့တော့သူက သူကကြောင်းပြရလေးပါသူ့ဖေကမေးတယ်မင်းအခုတည်းကမိစ္ဆာတွေဒီပြုံးမယ်လားတော့မေးတယ်ဟုတ်တယ်လေကျုံမိစ္ဆာတွေဒီပြုံးမယ်လို့ဖြေရတယ်သင်မှစာရေးလို့ဖြေတယ်နဲ့တော့မိစ္ဆာတွေကြည့်တယ်လို့အဲဒါပြောတယ်အဲဒါတော့မာရာကြားတွေအမိအားဖြင့်ဆိုရင် ဗုဒ္ဓဘာသာတရားလည်းသူတို့ကနေပြီးမိစ္ဆာဒိဋ္ဌိခေါ်တာပဲဘုန်းကြီးတို့ဘုရားဘာသာတရားတွေကလည်းဒီပြင်တရားတွေအကုန်လုံးမိစ္ဆာဒိဋ္ဌိတွေမှားတော့ယူသေးပဲဘယ်သူကမှားတယ်ဘယ်သူကမှားတယ်သူကတော့အဲဒီကြစစ်စစ်ကြည့်တဲ့ခါကျတော့ပေါ်ရမှာဟောသူကမိစ္ဆာဒိဋ္ဌိမှားတော့ယူဆိုတာနှမျိုးရှိတယ်သူဒုစရိုက်မိစ္ဆာဒိဋ္ဌိနဲ့မိစ္ဆာမဲ့ခင်ကလာတဲ့မိစ္ဆာဒိဋ္ဌိနှမျိုးရှိတယ် နှမျိုးလုံးကိုပြမိစ္ဆာရိတိတို့ပေါင်းလာတယ်ဒီကဒုစိုက်7ပါးပြရတယ်ပါဠိဘာသာကနေပြီးတော့9ပါးပြီးခဲ့တယ်မှာဝိညာဆိုတာကတော့သူကအလုပ်ပဲအဲဝိညာပါဒအရိဏနဲ့အာယမသရိယာအာယမသရိယာကလည်းပဲညာများအတွက်မဟုတ်အာယမသရိယာဆိုရတယ်လူများအတွက်ဆိုလို့ရှိရင်တော့သာမေတ္တိတ္တသာရပါ အဲမူတာပိတုဝစီက၄ပါးမူတာဝါရပိတုနာဝါစာသုတာဝါစာမူတာပိတုသုတာပါသမ္ပပလာတာနောက်အဘိဇာပြာဝါရမနောရုစိတ်၃ပါးတွေကအဘိဇာနဲ့ပြာဝါရအဘိဇာနဲ့ဒီရင်ပဲရှိတယ်ဘိဇာတွေကြီးကဒီမှာပါအဲမိစ္ဆာတွေကြီးကဒီမှာပေါင်းထည့်သွားတယ်။အဲဒီမိစ္ဆာတွေကြီးကဒုစိတ်7ပါးတွေကပါတယ်မိစ္ဆာတွေကြီးလည်းရှိတယ်။မိစ္ဆာမဲ့ခြင်း စေပါတဲ့ကပါတဲ့မိစ္ဆာတွေလည်းရှိတယ်နှစ်ခုလုံးကမိစ္ဆာတွေဖြစ်ပြီးပေါင်းပြီးတော့ဒီမှာပြရတယ်အဲ့ဒါကိုခွဲပြီးတော့နားလည်ရအောင်လို့ညနေမှာဒီကဒီခခွဲရတယ်နိကနိခလို့ခွဲရတယ်အဲဒီကဒီခကအဲဒုစိုက်မိစ္ဆာတွေကြီးနဲ့သူစိုက်သမားတွေကြီးပြရတယ်ဟောနိကနိခတွေအောက်ဟာတွေ၃က၃ခါက ငါတွေကတော့ငါတွေကတော့မဂ္ဂင်7ပါးနဲ့မဂ္ဂင်7ပါးတဲ့မိစ္ဆာမဂ္ဂင်7ပါးတဲ့ပါတဲ့မိစ္ဆာဒိဋ္ဌိနဲ့သာမန်မဂ္ဂင်တရားတွေဟောပြရတာလေအဲ့ဒါငါတွေဒီလိုခွဲရမယ်ငါတွေအမှားသားကြတယ်နံကောင်းပါလေအားလုံးနဲ့ဆိုင်တဲ့တရားသူတဲ့ပုဂ္ဂိုလ်နဲ့ဆိုင်တဲ့တရားသူတဲ့ပုဂ္ဂိုလ်နဲ့ဆိုင်တဲ့နာကောင်းတဲ့တရားတွေလို့ပြော မေဇာရိတိမှားသွားယူခြင်းမှားတော့ယူဆိုတာမှားတဲ့ယူဘယ်နှမျိုးရှိတော့ဒုစရိုက်မေဇာရိတိဒုစရိုက်7ပါးထဲမှာပါတယ်မေဇာရိတိကတစ်မျိုးမိစ္ဆာမဲ့ခြင်း7ပါးထဲမှာပါတယ်မိစ္ဆာရိတိကတစ်မျိုးအဲဒီလိုနှမျိုးရှိအဲဒီနှမျိုးထဲမှာပထမဆုံးဒုစရိုက်7ပါးထဲပါတယ်မိစ္ဆာရိတိဆိုတာဘယ်လိုအားတော့ဆိုရင်တို့ကြွားကြ ကာနဲ့ကံရဲ့ကျိုးမရှိဘူးအယူမာရာကဒုစိတ်မိစ္ဆာလေးကြီးဒါတို့ရုပ်ပဲအခြေဆိုလို့ရှိရင်သူကဆယ်ခုရှိတယ်နတ္တိဒိဏံအာနတ္တိဟူတံနတ္တိဒိဋ္ဌံစသည်သူကျဲသေးကလူသားချင်းအကျိုးမရှိဆိုတာအဲဒါဆိုအဲကောင်းမှုမကောင်းမှု နဲ့ခုအမိမရှိအဘမရှိအမိဘလည်းပဲလူတွေလည်းအကျိုးမရှိဘူးပြမလည်းလည်းပြင်းမရှိဘူးဆိုပြီးတော့ဒီလိုယူဆတာပြီးတော့ဥပဘတ္တဝါတွေမရှိဒီနည်းအားဖြင့်ဘဝတေကရောက်ပြီးဖြစ်တဲ့တ္တဝါတွေလည်းမရှိဘူးဒေတိကြောက်ကုန်တာပဲလို့ပြောတာကိုနောက်ပြီးတော့လောကမှာဒီလောကတစ်ပါးသောလောကကိုကိုယ်ပိုင်ဉာဏ်နဲ့မှန်တိုင်းပြီးဟောနိုင်ပြောနိုင်တဲ့ ရာရဟနာဆိုတာမှကြီးသူတော်ငါလို့အတူတူကြီးတဲ့ပဲလို့ဆိုလို့တယ်ဆိုတာဒီလိုပုဂ္ဂိုလ်ကြီးရတယ်ဆိုမကြီးဘူးလို့ယူဆတာအဲ့ဒီယူတွေကကာနဲ့ကာရင်အကျိုးမရှိလို့ယူတဲ့ယူတွေမှာအကုန်လုံးပါဝင်သွားတယ်ကုသိုလ်ကအကုသိုလ်ကမရှိဘူးဆိုတော့ဆိုကြပေကလူသားချင်းမျိုးမျိုးတွေလည်းကျိုးမရှိဘူးကောင်းသောမှုမကောင်းသောမှုကျိုးမရှိဘူးမိဘတွေပြုစုလို့လည်းအကျိုးမရှိဘူးပြမလို့လည်းပြင်းမရှိဘူးဆိုတော့အကုန်ပါသွားတာဟော ဒါဒီဘဝကပုဟိုဘဝမရှိဟိုဘဝကပုဒီဘဝမရှိဆိုတာလေကံကံရင်ကျိုးမရှိရင်ဒါပါသွားပြီအဲကံကံရင်ကျိုးမရှိရင်ဘယ်ဘုရားရဟနာဖြစ်နိုင်မလို့ပါရမီတွေရှိပြင်ပြီးတော့ကံကံရင်ကျိုးရှိမှအဲ့ဒီကနေကျိုးပေးပြီးတော့တစ်ဆင့်နဲ့ဆင့်ပြင်ပြီးတော့ဘုရားရဟနာဆိုတာဖြစ်ရတယ်ကံကံရင်ကျိုးမရှိယူလိုက်လို့ရှိရင်ဘုရားရဟနာဆိုတာလည်းမဖြစ်နိုင်တော့ပုဂ္ဂိုလ်ကြီးရတော့မရှိဘူးအဲဒီတော့ကံကံရင်အကျိုးမရှိလို့ယူတဲ့ အယူဝါဒထဲမှာဆယ်ခုလုံးကုန်းပါသွားတယ်ဒါသာဝိသုကမိစ္ဆာရိတိဒါကြောင့်အဲ့ဒါလေးကိုရင်ဆိုလေးကြတယ်ကာနှင့်ကံရဲ့ကြိုးမရှိဘူးကာနှင့်ကံရဲ့ကြိုးမရှိဘူးအယူမာရာကအယူမာရာကဒုစရိုက်မိစ္ဆာရိတိဒုစရိုက်မိစ္ဆာရိတိကာနှင့်ကံရဲ့ကြိုးမရှိဘူးကာနှင့်ကံရဲ့ကြိုးမရှိဘူးအယူမာရာကအယူမာရာက ဝိသရမိစ္ဆာရိတိဝိသရမိစ္ဆာရိတိသာသနာ့ကိုယ်ကိုဒီမှာရာဝိသရမိစ္ဆာရိတိသာသနာ့ကိုယ်ကိုဒီမှာရာဝိသရမိစ္ဆာရိတိသာသနာ့ကိုယ်ကိုဒီမှာရာဝိသရမိစ္ဆာရိတိ စ္စာဒိဋ္ဌိမှားတော့အယူမှားတော့အမြင်နဲ့ကံအမှုမရှိဘူးအဲ့ဒီအမှုဤကောင်းကျိုးဆိုးကျိုးမရှိဘူးပြီးတော့ယူတာပေါ့မှားတယ်ဘာကြောင့်မှားတယ်လို့သုံးနိုင်ရတယ်လဲဆိုတော့ယူတယ်ယခုမျက်မှောက်ပစ္စုပ္ပါကံနဲ့နှိုင်းရှင်ပြီးတော့ယူနေလို့အချင်းကြားတယ်မျက်မှောက်မှာကောင်းသောအလုပ်ကိုလုပ်ရင် ကောင်းသောအကျိုးကိုရတယ်မကောင်းသောအလုပ်ကိုလုပ်လို့ရှိရင်မကောင်းသောအကျိုးရတယ်မြင်းမောက်ကလည်းသင်ကြားတယ်ဒါကြောင့်လူတွေအနေနဲ့မပြကောင်းကျိုးချမ်းသာတွေရရင်လည်းကောင်းသောအလုပ်တွေကိုရှာကြံပြီးလုပ်ရတယ်ကြီးပွားရကြီးပွားရုံချမ်းသာချမ်းသာကြောင်းအလုပ်တွေလုပ်ရမိမိတို့သားလေးတွေသမီးလေးတွေရလာလို့ရှိရင်ပြီးတော့လိမ္မာတဲ့ရွယ်ကစပြီးတော့ မြညာသင်ကြားပေးရတယ်ဒါကောင်းသောလုပ်ပဲမြညာသင်ကြားပေးရအဲဒီညာတတ်ပြီးတော့ကောင်းသောလုပ်တွေလုပ်ပြီးတော့ကြီးပွားနိုင်အောင်လို့ချမ်းသာနိုင်အောင်လို့ပညာသင်ကြားပြီးတော့ပေးရအဲ့ဒါတွေကကောင်းသောလုပ်တွေရှိနေတာပဲမကောင်းသောအလုပ်တွေလည်းရှိနေတာမကောင်းသောအလုပ်တွေရှိနေလို့ရာဇုံမှုတွေပါလေပြည့်စင်ဒုက္ခတွေရောက်လာတယ်အများကြီးပါပဲသူကကောင်းသောအလုပ်လည်းရှိတယ်မကောင်းသောအလုပ်လည်းရှိတယ် ကောင်းသောအလုပ်ကိုလုပ်ရင်ကောင်းသောအကျိုးတွေကိုရမကောင်းသောအလုပ်ကိုလုပ်လို့ရှိရင်မကောင်းသောအကျိုးတွေကိုရဒါလောကရဲ့သင်ကြားနေတယ်လောကမှာသင်ကြားတယ်လို့ပဲဗန္ဓရာမှာလည်းပဲကောင်းသောအမှုကကောင်းသောအကျိုးကိုပေးတယ်ဆိုတာဒါကတော့ပညာရှိနိုင်ရှင်ပြီးတော့ကြည့်ဖို့နိုင်စပြီးတော့ကြည်နိုင်ပါလေ ကောင်းသောမှုတွေပြုလုပ်ထားတဲ့ပုဂ္ဂိုလ်တွေဟာတန်မြာဘဝတွေမှာကောင်းသောဘဝတွေရောက်ပြီးကောင်းသောအကျိုးတွေပေးတယ်ဆိုတာမလို့သိရပါပဲအဲ့ဒါမျက်မှောက်မှာတွေ့နေရတဲ့ကောင်းသောအမှုအကျိုးမကောင်းသောအမှုအကျိုးတွေကိုထောက်ဆပြီးသိရတယ်နောက်တစ်ခုကဘတ်တော်ရီဟာ အာလုံးချမ်းသာခြင်းများကောင်းစားခြင်းများသာကြီးတဲ့ပဲဒါပေမဲ့လို့သတ္တဗာတိုင်းသတ္တဝါတိုင်းမိတို့လိုရှိတဲ့အတိုင်းကောင်းစားသလားချမ်းသာသလားဆိုတော့ဒီလိုမဟုတ်ဘူးသူကများသောအားဖြင့်ဆင်းရဲတဲ့ပုဂ္ဂိုလ်ကြီးကများတယ်လူပဲလူချင်းတူပါရင်းနဲ့တချို့ကအသက်တူတယ်တချို့ကအသက်ရှည်တယ် လူကြီးတဲ့ပဲလူလူပဲဆိုဟိုကလည်းလူသားလည်းလူဘာလို့လဲဒီလူကအသက်တော်ဘာလို့လဲဒီလူကအသက်ကြီးရဘာလို့လဲဒီလူကယောဂများရဘာလို့လဲဒီလူကယောဂကျင်းရဘာဖြစ်လို့ဒီလူကလူမုံများရတယ်လဲဘာဖြစ်လို့ဒီပုဂ္ဂိုလ်ကတော့လူချစ်များရတယ်လဲဒီပုဂ္ဂိုလ်ကဘာဖြစ်လို့ယုံစင်းလာရတယ်လဲဒီပုဂ္ဂိုလ်ကဘာဖြစ်လို့အယုံစင်းသိုးဝါရတယ်လဲစသည်ဖြင့်ဒီမှာ ကောင်းတဲ့ဂုဏ်အင်္ဂါတွေမကောင်းတဲ့ဂုဏ်အင်္ဂါတွေကွဲပြားတဝူးနဲ့တဝူးနဲ့မတူတချို့မရင်နဲ့ပဲတဝူးတွေကမွေးလာတဲ့ညီကောင်မောင်နှမတွေပဲမဲ့တော့အကျိုးပေးချက်မတူတချို့တဝန်းတွေကနေပြီးတော့မှာဘူးမွေးလာတယ်ရှိပါတယ်နှစ်ယောက်မွေးသုံးယောက်မွေးတယ်ရှိတယ်အခုတော့၄-၅ယောက်တော့အဲ၄-၅ယောက်တော့မွေးလာတာရှိပါတယ် အထာပါတော့အဲတယောက်နှစ်ယောက်အဲနှစ်ယောက်သုံးယောက်နှစ်ယောက်သုံးယောက်မွေးတာတွေရှိများသောဖြင့်နှစ်ယောက်မွေးတာတွေကများပါတယ်အဲ့ဒါတွေကအတူတူပဲမွေးလာတာပဲအချိန်နဲ့သိမကွာဘူးအဲဇာတာစားလက်နဲ့တွေ့ကြည့်မယ်ဆိုရင်လည်းသိကွာလာမှာမဟုတ်ဘူးနည်းနည်းပဲကွာမယ်အဲ့ဒါပဲမယ်လို့အကျိုးပေးခြင်းမတူအဲယောဂဝေဒနာကျင်းတာနဲ့မကျင်းတာမတူယုတ်ကတော့များသောဖြင့်တူရတယ်ယုတ်ကတော့ ညီကိုညီယောက်ညီမနှစ်ယောက်မွာဘူးဆိုလို့ရှိရင်တူရဲ့ကျွတ်ခွဲလို့ကိုမရဘူးသူကတော့ဒါပေမဲ့လို့ကျမ်းမာရေးမကျမ်းမာရေးกว่าတယ်အဲလူချင်းလူငယ်များတာနဲ့မများတာกว่าတယ်ဒါတော့အကျိုးပေးကောင်းတာနဲ့မကောင်းတာဒီလိုလဲกว่าတယ်ဒါကတော့သွားနေတာလေအဲ့ဒါတွေက ဘာကြောင့်လဲဆိုလို့ချင်းသိချင်းအကြောင်းရှာတော့မရဘူးအဲကံအကြောင်းတရားပဲရှာလို့ရကောင်းသောမှုပြုတဲ့ပုဂ္ဂိုလ်ကောင်းကျိုးရတယ်မကောင်းသောမှုပြုတဲ့ပုဂ္ဂိုလ်မကောင်းကျိုးရဖန်ဆင်းတယ်ဆိုတော့ဝါရရှိဖန်ဆင်းတယ်ဆိုတော့ဝါရကတော့ဖန်ဆင်းတဲ့ပုဂ္ဂိုလ်ရဲ့သဘောတိုင်းရှိတယ်လို့သူကဆိုတယ်အဲ့ဒါကမပြေလည်ဘူးဖန်ဆင်းတဲ့ပုဂ္ဂိုလ်ကဘာလို့ ပုဂ္ဂိုလ်တချို့တွေမကောင်းအောင်ဖန်ဆင်းထားတယ်ဘာဖြစ်လို့ကောင်းအောင်ဖန်ဆင်းရတယ်လဲအဲဘာဖြစ်လို့ခွဲကြပြီးဖန်ဆင်းရတယ်လဲသူ့မေးမယ်ဆိုမေးကြတယ်ရှင်းကြမရှိဘူးဆိုတာဘာမှမပြေလည်ဘူးတချို့အသက်တူအောင်ဖန်ဆင်းတချို့အသက်ကြောင်ဖန်ဆင်းဆိုတော့မကြိုက်ပဲဖြစ်အကျိုးမွေးပြီးပြင်းရင်ပြေနေပါလို့ဖန်ဆင်းတယ်ဒီဥစ္စာမွေးပြီးပြင်းရင်ပြေနေဥစ္စာကအစမဖန်ဆင်းမဲ့တာပါတော့အဲဒီတော့ဟာကမကျေနပ်ကြရတယ်ဖြစ်တယ်အများကြီး ။ဒါသေးလိုက်လို့ရှိရင်လည်းဘတ်တော်ရီအကုန်လုံးချမ်းသာအောင်ဖြာသိမှာတော့အခုတော့ဆင်းရဲတာတွေကမရဘူး။ပြီးတော့သတော်မင်းကျင်းတာပြန်ကောင်းဘူး။နာရတာကတော့အင်ဒိုနီးရှားတော့မှာဟောတယ်။ပါနေတယ်ဆိုတော့မကျင်းတာပြန်ကောင်းဘူးလေသူကပြောတယ်ကွာ။ဒီပြင်ဥစ္စာတဲ့တို့တို့ဒီဟိုတို့ အိန္ဒိယတို့ဗမာပြည်တို့အင်ဒိုနီးရှားတို့အတွေ့ကမကြီးနဲ့ဆက်တော်တော်ကောင်းတယ်။ဘာလို့လဲဆိုတော့ဥရောပအမေရိကန်ကြီးကောင်းအောင်ဖန်ဆင်းပြီးတော့သူတို့နိုင်ငံကြီးမကောင်းအောင်ဖန်ဆင်းတာလို့သူကပြောတယ်။ဒါကြောင့်ဖန်ဆင်းတယ်ဆိုတာတော်တော်ကိုမကြီးနဲ့ဆက်ကောင်းတာပဲတည်းပြီးကောင်းအောင်ဖန်ဆင်းလိုက်ပါတော့ဒီလိုတွေသိအောင်ဖန်ဆင်းတယ်။နေရာမကြောက်ဘူးဆိုပြီးတော့ဟောတယ်။အဲဒီလိုပဲ။ ။ဟာနေတဲ့ပုဂ္ဂိုလ်ကြောင့်ဖြစ်တယ်ဆိုတာလည်းမဟုတ်နိုင်ဘူးတဲ့။ဘုံတော်လိုဖြစ်တယ်ဆိုတာလည်းမဟုတ်နိုင်ဘူး။အဲတချို့အလောက်ကင်ကြီးတူတူလောက်ကင်ကြီးလာတယ်။ဒါမဲ့ကြီးပွားချမ်းသာတဲ့ပုဂ္ဂိုလ်တချို့ကကြီးပွားတယ်တချို့ကမကြီးပွားဘူးသူတို့လည်းကြွယ်ကြတယ်။ဒါတော့အကြောင်းကံဆိုတာပစ္စုပ္ပါကံကောင်းကျိုးဆိုးကျိုးရှိတယ်လို့ပဲ။ ။သာမယာမှာလည်းကောင်းကျိုးဆုံးကျိုးရှိတယ်ဆိုတာပညာရှိတဲ့ညာဖြင့်သိနိုင်ပါရဲ့တဲ့။နောက်ပြီးတော့ရေဘွားရဲ့အကြောင်းကိုသတိရတဲ့ဇာတိပရညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဇာတုတွေလည်းအနည်းငယ်ရှိကြပါလေ။အဲဒီလိုပုဂ္ဂိုလ်တွေကလည်းရေဘွားကသူဘာတွေလုပ်လာလို့ယခုဘွားဘာဖြစ်ရလဲဆိုတာလေးဒါလေးတွေသူကသတိရလူတွေကသတိမရဆိုတော့နတ်တွေကတော့သတိရ အဲဒီတော့ရှင်းကံကြောင့်နောက်ဘဝတွေမှာကောင်းကျိုးဆိုးကျိုးတွေရတယ်ဆိုတာသင်ပြပြီးတော့နေတော့ကုသိုလ်ကံမရှိကုသိုလ်ကံအကျိုးမရှိအကုသိုလ်ကံမရှိအကုသိုလ်ကံအကျိုးမရှိလို့ယူတာမှားတယ်လို့ဗုဒ္ဓတရားတော်ကဒီလိုဆုံးဖြတ်ထားပါတယ်အဲဒါခုံတင်စစ်သေးကြည့်လို့ရှိရင်မှားနေတာပါပဲသူကသင်ပြနေစစ်သေးကြည့်ရင်တိုင်းမှားနေတယ် ကြမ်းဒါကြောင့်ကာနဲ့ကာရင်အကျိုးမရှိဘူးအယူမှားတာကဒုစရိုက်မိစ္ဆာတွေဒီအဲဒါဒုစရိုက်မိစ္ဆာတွေဒီခေါ်တယ်ဒုစရိုက်7ပါးတကပါတယ်မိစ္ဆာတွေဒီပဲအဲဒီမှာနာတိကဒိဋ္ဌိအာယတုကဒိဋ္ဌိအတ္တိယဒိဋ္ဌိလို့ဒိဋ္ဌိကြီး၃မျိုးရှိတယ်အကြောင်းမရှိ ယူတာလည်းရှိတယ်အကျိုးမရှိဆိုတာလည်းရှိတယ်အကြောင်းအကျိုးရောဘာမှမရှိဘူးဆိုတာလည်းရှိတယ်အကြောင်းမရှိဘူးဆိုရင်လည်းအကျိုးမရှိဘူးဆိုတဲ့အိဗယ်ပါဝင်သွားတာပါအကျိုးမရှိဘူးဆိုလို့ရှိရင်လည်းအကြောင်းမရှိဘူးဆိုတဲ့အိဗယ်ပါဝင်လာပါပဲအဲဒီတော့အဲဒီဒိဋ္ဌိကြီးသုံးခုကပေါင်းလိုက်လို့ရှိရင်သူကအတူတူပါပဲအကြောင်းကျိုးမရှိကာကံရဲ့အကျိုးမရှိပါပဲအဲဒီဒုစရိုက်မေတ္တာတွေဒီဒါကဘုရားဘာသာ တရားတော်ကိုလက်ခံထားတဲ့ပုဂ္ဂိုလ်တွေဘုရားသာသနာဝင်ပုဂ္ဂိုလ်တွေမှာတော့ဒီလိုမိစ္ဆာတွေကြီးကဖြစ်မှုတာအကြောင်းမကြည့်ပါဘူး။ဒါပေမဲ့လို့အခုဖြစ်မှာပေါ်လာတဲ့စူးစမ်းဆင်ခြင်ရေးအဲဒီလိုစာဆောင်တွေစာအုပ်တွေဆိုတာရှိပါတယ်။အဲဒီတော့စာဆောင်တွေစာအုပ်တွေကိုလေ့လာလို့ရှိရင်တော့

ဒီဒုစရိုက်မေတ္တာတွေကြည့်ကိုသွန်းလို့လို့ရှင်နေတယ်ဒေဝီချားမယ်ပယ်ငရဲကြတယ်ဒီမေတ္တာတွေယူမသွန်းလို့မချင်းအပယ်ငရဲကမလို့ဘူးဒီယူသွန်းလို့မှလာသွန်းနိုင်လို့ဆိုတယ်ကြောက်တယ်တော့ကောင်းတာဒီယူသွန်းလို့ပြန်လဲလို့ဆိုရင်လည်းကုသိုလ်ရှိမှသူကလူ့ဘဝနဲ့ဘဝကြောင့်မှကုသိုလ်မရှိလို့ရှင်တော့

သူစိတ်သမာဓိရှိကိုဆွဲခြင်းသူစိတ်သမာဓိရှိပဲဟိုဟိုဘက်နဲ့ဒီဘက်ပါပဲသူစိတ်မိစ္ဆာဓိရှိရှိနေသူစိတ်သမာဓိရှိမရှိဘူးသူစိတ်သမာဓိရှိဖြစ်နေလို့ရှိရင်သူစိတ်မိစ္ဆာဓိရှိမရှိဘူးအကြောင်းများပြန်လာမှာပဲအကျူနဲ့အမဲလိုပါပဲအလင်းနဲ့အမှောင်လိုပါပဲအဲလိုပဲဆိုအမှောင်မှာအလင်းမရှိဘူးအလင်းမှာလည်းအမှောင်မရှိဘူးအခုနဲ့ဒီနဲ့ပွားနေတယ်ကဲဒါလေးဆိုရမယ်ကာမင်းကံရဲ့ကြိုးရှိသည်ဟု သာမေသာယေကိုသိဟုဒီမာနာကဒီမာနာကသစ္စာသမာဓိသစ္စာသမာဓိသာမေကာယေကျိုးရှိသည်ဟုသာမေကာယေကျိုးရှိသည်ဟုဒီမာနာကဒီမာနာကသစ္စာသမာဓိသစ္စာသမာဓိသာမေကာယေကျိုးရှိသည်ဟုဒီမာနာကသစ္စာသမာဓိ မေတ္တာသမာဓိဒီဝိသမာတိပံလေသောကနိယောပရိဒဘာသောပုဂ္ဂိုလ်တို့သည် မိစ္ဆာရကြီးမှာတော့ယူကြည့်ရကုန်သည်ဘုရားတန်ဒီဖြစ်ကုန်လတာဣဒ္ဓာဤတော့ယူမှားကြရနိုင်မယံငါတို့ဒီကသမာရိတိမှာတော့ယူကြည့်ကုန်သည်ဘုရားမာတိဖြစ်ကုန်ဟူ၍သံလေထောကိလေသာကိုထောင်းပါစေခြင်းသာကံတံလေခောကိလေသာထောင်းပါစေသောခြင်းကိုကရဏီရောပြုခြင်းအပ်၏မြတ်စွာဘုရားဟောတယ်အဲသူများတွေက မှားတော့ယူယူကြလိမ့်မယ်ကံကံရင်ကျိုးမရှိကုသိုလ်ရင်အကုသိုလ်မရှိကုသိုလ်ကံရင်ကျိုးမရှိအကုသိုလ်ရင်ကျိုးမရှိဘယ်လိုယူကြလိမ့်မယ်ကာမဝါဒီမဟုတ်တဲ့ပုဂ္ဂိုလ်ဘုရားဘာသာအပြင်မဲ့မှလည်းပဲကာမဝါဒီဆိုသူတွေဥမာဟိန္ဒူဝါဒဗြဟ္မဏဝါဒတွေသူတို့ကကာမဝါဒီတွေပါပဲသူတို့ကတော့အဲဒီမှာဘာကံရင်ကျိုးမရှိဆိုရင်သူတို့ကဓမ္မိစ္ဆာတွေကြီးတယ် ကံကံရင်ကျိုးရှိတယ်ဆိုမှသူတို့လည်းတမာတွေရှိတယ်ဘုရားဘာသာနဲ့ဒီနေရာမှာတော့ရှိတယ်ဆိုသိရင်မတူတာတွေလည်းရှိတာပေါ့အတ္တတော့နောင်နာတိရှိကြတော့မတူအဲသူတို့မှာလည်းယူဆိုင်မိစ္ဆာတွေကြီးဆိုတာအဲသူတို့လည်းမလူလားတဲ့အယူပဲဒီလိုလည်းရှိတယ်အဲဒါပရိဒီဘာသောပုဂ္ဂိုလ်တွေကမှသူတို့မပါဘူးကံကံရဲ့အကျိုးမရှိဘူးလို့ယူတဲ့ပုဂ္ဂိုလ်တွေ အဲဒီလိုပုဂ္ဂိုလ်တွေကပရိသဘာသောပုဂ္ဂိုလ်တွေတဲ့သူသူတို့ကတော့ခံခံကျုံးမရှိဘူးလို့မှားတော့ယူယူကြလိမ့်မယ်အဲဒီလိုယူကြတဲ့လောကကြီးတွေမှာဒီလိုယူရှိနေတဲ့လောကကြီးမှာငါတို့ကတော့မှန်တော့ယူယူမယ်ယူမှန်စေမယ်ဒီလိုနှလုံးသွင်းပြီးတော့ကိလေသာခေါင်းပါတဲ့အချိန်ပြင်ရမယ်အဲဒီကိလေသာခေါင်းပါတဲ့အချိန်ပြင်ရမယ် ဒါကတော့ဒီလာနဲ့တော့သိမဆိုင်ဘူးသူကတော့မနောကဖြစ်သမာဓိပညာပညာနဲ့ဆိုင်ပညာနဲ့ဆိုင်ပညာမှာဘာဝနာအခြေခံဘာဝနာကျမ်းသာတဲ့ကပေါ့ကံကံအကျိုးရှိတယ်လို့ဘုရားကယူဆတယ်သဘောဖြင့်

မိစ္ဆာရိတေသာပုရိသပုဂ္ဂလာသာသာမရိတိဟောတိပရိကမနာယမိစ္ဆာရိတေသာမှားသောယူရှိသောပုရိသပုဂ္ဂလာသာယောက်ျားပုဂ္ဂိုလ်၏သာမရိတိမှန်သောယူနေပြီပရိကမနာယမိစ္ဆာယူမှားသောယူကိုရှောင်လွှဲရလုံးမှာဟောတိဖြစ်ပေ၏နာနှစ်ခုရှိနာဇူလာကောင်းနှစ်ခုရှိရမှလည်းဝင်လာမကောင်းဘူးဆိုရင်လည်းရတာကသွားလိုက်ပြီးတာပဲအဲဒီလိုပဲ မိစ္ဆာလေးဒီကံကံအကျိုးမရှိဘူးလို့ယူတဲ့ဒုစရိုက်မိစ္ဆာလေးဒီဟာလမ်းဆိုပဲဘယ်လိုဆိုလို့ဘုန်းတော်ပြောတယ်တဲ့ဒေဝီချမ်းနဲ့ဘယ်နည်းလဲကြားနိုင်မယ်ဘယ်နည်းလဲကြားပြီးတော့ဒီယူသားမစွန့်လို့တည်းများကာလပါလို့ဆိုရင်အဲဒီတည်းများကမလို့ဘူးလေကွာဘယ်လိုဆိုလဲကြောက်ကြကောင်းတယ်နေတော့ဒီကကြောက်ကြကောင်းတယ်မိစ္ဆာလေးကအပြည့်ကြီးဆုံးလို့တရားဟောတဲ့တရားတွေဟောတာပါပဲ အကြီးဆုံးပဲတဲ့အပြည့်ထဲမှာဒီပြစ်ကနေခုန်ကြီးကြီးတယ်လို့ဒိဋ္ဌာတွေကအပြည့်ကြီးဆုံးပဲအဲဒီတော့မိစ္ဆာယူရှိနေတဲ့ပုဂ္ဂိုလ်တကယ်ရှိနေလို့ရှိရင်မရှိရင်လည်းအခုမရှိပေမဲ့လို့နောင်ကျရှိနေဒီမှာမမြင်သေးဘူးအရိယာမဲ့မရောက်သေးလို့ရှိရင်ဒိဋ္ဌာတွေကအပြည့်နိုင်တယ်အခုဘဝတွေနဲ့အဲဒီမိစ္ဆာယူရှိတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းခြင်း သူတို့ရဲ့ယူဝါဒတွေကိုကြားနာအဲသူတို့ရေးသားဟောပြောထားတဲ့သာဝစရာနေဖတ်ကြည့်သေးတာလို့ရှိရင်မိစ္ဆာတွေတိကျဖြစ်နိုင်တယ်ဖြစ်သွားနိုင်တယ်။ဒါဒီဘဝတွေ။ဩနောက်ဘဝကြလို့ရှိရင်တော့အဲဒီလိုအယူရှိတဲ့ပုဂ္ဂိုလ်တွေနဲ့သွားကြည့်ရင်ဗမာရိတိဖြစ်ဖို့ခက်တယ်မိစ္ဆာရိတိဖြစ်ဖို့ရတယ်။မြင်ရဒီထဲမှာ ပါရမီကြီးရှိတဲ့ပုဂ္ဂိုလ်တွေနဲ့တော့ပြီးရဲ့ကျုပ်ပုဂ္ဂိုလ်တွေကအဲဒီလိုဘုရားဘာသာမဟုတ်တဲ့အခြားယူရှိတဲ့ပုဂ္ဂိုလ်တွေကလူမျိုးတွေနဲ့သွားဖြစ်ပြီးတော့မာဇီလာလာတဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်လို့ငါတွေဒီကသွားတဲ့ပုဂ္ဂိုလ်တွေနဲ့တူပါရဲ့ပါရမီတော်တော်ခံကောင်းလို့တော်ရဲ့ဒါမှမဟုတ်နည်းပါလိမ့်မယ်အဲဒါကြောင့်မိစ္ဆာဒိဋ္ဌိမိစ္ဆာယူမှာတော့ယူတကယ်ရှိနေကြလို့ရှိရင်သုံးဖို့ခုမရှိတော့လည်းပဲ အရိယာမဲမရောက်သေးရင်မกินသေးဘူးတော့ရှိနေတယ်သူကမှာပဲအဲဒီမိစ္ဆာယူရှိနေတဲ့ပုဂ္ဂိုလ်မှာမိစ္ဆာယူမกินသေးတဲ့ပုဂ္ဂိုလ်မှာသာမာရိရှိမှန်တော့อยู่ပါကြောင်လွဲဖို့ရလမ်းကောင်းလေးပါပဲအဲကြောင့်မိစ္ဆာယူမှာတော့อยู่ကိုမှန်တော့อยู่နဲ့ကြောင်လွဲမည်မှန်တော့อยู่နဲ့ကြောင်လွဲရ ။အင်္ဂါရဲ့ကျိုးမရှိဘူးလို့သူများယူနေတယ်များအဲ့ဒီလို။အင်္ဂါရဲ့ကျိုးရှိတယ်လို့ဒီလိုရတာကြောက်လို့ပြီးသားလမ်းကောင်းရောက်လာတယ်။မိဇာရိတိသာပုရိသပုဂ္ဂလာသမ္မာသောယူစီသောယောက်ျားပုဂ္ဂိုလ်သည်သမ္မာရိတိမှန်သောယူမြင်သည်။ဘုရားဘာဝရဟောတိအကျဲပုဂ္ဂိုလ်တက်ဝရလုံးငါဖြစ်ပါ၏။မှန်သောယူကအကျဲဖြစ်တယ် မှားတော့ယူကအောက်စင်ဘယ်လေးပါးတွေသွားဖို့ရဲသွားဖို့ရတယ်မာနောယူကံခံအကျိုးရှိတယ်ဆိုတော့မကောင်းမှုအကုသိုလ်ကသူမပြုဘူးဒီပုဂ္ဂိုလ်ကကောင်းမှုကုသိုလ်တွေပြုတယ်ကောင်းမှုကုသိုလ်တွေများနေများများအောင်ပြည့်စုံနေများပြည့်စုံအောင်လို့ပြုတယ်ပြုတော့တစ်ဆင့်နဲ့တစ်ဆင့်ပြည့်ဖို့ကရှိတာပေါ့ပဲအောက်ကြတယ်အဲကံကံအကျိုးမရှိဘူးကောင်းတာလို့လည်းကောင်းကျိုးမရဘူးမကောင်းတာလို့လည်းမကောင်းကျိုးမရဘူးဒီပုဂ္ဂိုလ်ကတော့ ကောင်းမှုတွေသူမကြောက်ဘူးအဲလုပ်ကျင်တာတွေသူလုပ်တော့မှာပဲလောကမှာရာဇဝမှုပြည့်တာမရှိခဲ့လို့ရှိရင်ဒါလူမတော်တာတွေသူလုပ်မှာရာဇဝမှုပြည့်တာရှိတာတောင်မှလွတ်နိုင်တဲ့နည်းရှိလို့ရှိရင်သိတိဘုံလုံးတနည်းနည်းနဲ့ပေါ်ကြောင်လွှဲပြီးတော့လုံးမှာပဲသူမတော်တာတွေလုံးမှာအဲဒီလိုလုံးလို့ရှိရင်သူဟာအကုသိုလ်တွေပွားတာပဲသူကုသိုလ်လည်းသူကမပြုဘူးအပန်းခံပြီးလည်းကားပဲသူလိုကောင်းမှုတွေလို့ သိုလ်ကောင်းမှုတွေသာလကားပဲတရားနာတာညောင်းယုံမျှပဲရာရှိခိုးရင်လည်းပင်မယုံမျှပဲအဲသုံးစသည်တွေတူရလို့ရှိရင်လည်းပစ္စည်းဥစ္စာကုန်တာပဲတရားအားထုတ်ရင်လည်းတရားအချိန်တွေကုန်ပင်မနေတာပဲလို့ယူဆတယ်အဲဒါကံကံအကျိုးမရှိတဲ့ပုဂ္ဂိုလ်ကအဲဒီလိုဆိုတော့သူကုသိုလ်ကောင်းမှုတွေဘာမှမလုပ်ကောင်းစားကြအကွက်သူတခုမှမရှိဘူးဒါတော့သေဒီချားမယ်မှာအောက်ဆုံး နေရနေရဆင်းသွားဖို့ပဲရှိတာပဲဒါကြောင့်မိစ္ဆာရိတိတပိသဘုဗလာသာမာသောယူမြင်စီသောယောက်ျားပုဂ္ဂိုလ်၏သမာဓိတိမှန်သောယူမြင်သည်ဥပိပါကယအထက်ဖို့ကိုတရားလို့ငါဟောသည်ဖြစ်ပါ၏အတက်တက်ရှိတဲ့ပုဂ္ဂိုလ်တွေဒီယူရမယ်ဒီယူမတက်မှာဒီယူမြင်တယ်မတက်ဘူးဒါကြောင့်မာသောယူကို မှန်သောယူဖြင့်ကြောင်သည်မည်မှန်သောယူဖြင့်တက်တန်းပြင်တန်းတက်မည်မှန်သောယူနဲ့သင်္ကန်းကြောင့်အကျိုးမှားသောယူနဲ့သင်္ကန်းတောင်ကျူးစားမယ်လို့ရှိတာပေါ့လေဘာလို့ဘယ်လိုလဲဆိုတော့အဲဒီမှားသောယူရှိတဲ့ပုဂ္ဂိုလ်တွေကအခွင့်အရေးကောင်းပြီးကြီးပွားချမ်းသာနေလို့ရှိရင်အဲဒီပုဂ္ဂိုလ်တွေနဲ့ပေါင်းစင်ပြီးအဲဒီယူဝါဒရဲ့ယူပြီးတော့အဲလောကကြီးပွားအောင်လို့ဓာတုသနာမြရည်နဲ့တိုးတက်အောင်လို့လူလုံးတဲ့ပုဂ္ဂိုလ်လည်းပဲ ကြီးကြတာပေါ့ဒီဥစ္စာတွေကအဲငါတို့ကတော့မာနဲ့တမာရိတိယူနဲ့ပဲစဉ်းစားတယ်မယ်ဒါပြီးတော့မဟုတ်တဲ့ယူတွေလိုက်ပြီးမတော်တာတွေတော့တို့မလုံနိုင်ဘူးအဲကုသိုလ်ရှိတဲ့အကုသိုလ်ရှိတဲ့ကုသိုလ်ကအကုသိုလ်တိုင်းကောင်းကျိုးဆိုကျိုးရှိတဲ့ဒီလိုယူယူပြီးတော့မကောင်းတဲ့မှုတွေကျင်မဲ့ကောင်းတဲ့မှုတွေပြုမဲ့ဒါနာပိလဘာဝနာကုသိုလ်ကောင်းမှုတွေတန်နေတယ်များ

မေဇာရေသာပုရိသာပုဂ္ဂလာသာမှာသောယူစီသောယောက်ျားပုဂ္ဂိုလ်ဤသမာဓိတိမှန်သောယူမြင်သည်ပရိနိဗ္ဗာနာယသင်္ရခာသိရင်လုံးဝငြင်းမြလို့ငါဟောသည့်ဖြစ်ပေ၏အဲသင်္ရခာသိငြင်းမှုဒီလေသာရိဥဒေနဲ့အကုန်ငြင်းမှုရဖြစ်ပါရဲ့နာယမှာသောယူကိလေသာမိကိုမေဇာရေကိလေသာမိမှာသောယူကိလေသာမိကိုမှန်သောယူဖြင့် ငြိမ့်စေသည်မှန်တော့ယူတယ်ရင်းသားလိုက်မယ်ဆိုဒိဋ္ဌာန်ပြုရမှာအဲဒါလေးပြရအောင်ဟုတ်တယ်ဆိုနောက်နောက်လည်းပြောအောင်ပါလေဒီကသူစိတ်မိစ္ဆာရိကြီးကိုသူစိတ်သမာရိကြီးနဲ့ကြောင်လွှဲပြီးတော့ကျင့်သွားပါသူများတွေကသူများတွေကယူမှားကြနေနေရမှာယူမှားကြနေနေရမှာငါတို့ ယူမာစေသည်ယူမာစေသည်ကိလေသာပါစေတဲ့အခြင်းကိုကျင့်ပြီကိလေသာပါစေတဲ့အခြင်းကိုကျင့်ပြီဒီလိုစိတ်မျိုးကိုဖြစ်စေမည်ဒီလိုစိတ်မျိုးကိုဖြစ်စေမည်မာတော်အယူကိုမာတော်အယူကို သောယုံဖြင့်ဆောင်ရွက်မည်မှန်သောယုံဖြင့်ဆောင်ရွက်မည်မှန်သောအယူဖြင့်သင်တန်းတတ်မည်မှန်သောအယူဖြင့်သင်တန်းတတ်မည်မာသောအယူကိလေသာမိကိုမာသောအယူကိလေသာမိကိုမာသောအယူဖြင့်မာသောအယူဖြင့်ဒိဋ္ဌိဒိဋ္ဌိဒိဋ္ဌိငါ့ကိုသုံးသွားတယ်တော်ပါပြီလား အဲဒုစရိုက်မေတ္တာရိတိကိုသူစရိုက်သမာရိတိနဲ့ပယ်မယ်လို့သူရုပ်တော်သာပါပဲဒါတော့အခုဘုရားသာသနာဝင်ရှိတဲ့ပုဂ္ဂိုလ်တွေငယ်ငယ်ကစပြီးကံကံအကျိုးရှိတယ်ဆိုတာအငယ်ငယ်နဲ့ယုံကြည်တာတော့ဒါကတော့သူကြည့်ကြတာတည်းမလိုပါဘူးခိုင်မြဲတဲ့ခိုင်မြဲအောင်အားပေးရုံတော့မလို့လိုပါတော့တယ်ဓမ္မိကာမလို့ခေါ်တယ်အဲဒါတိက္ကနဲ့တိက္ခာကပြီးသွားတယ်တိက္ခာကဆယ်ရမယ်

အသက်ကောင်အတ္တကောင်ရှိသည်ဟုသင်္နာယူတာကအတ္တဒိဋ္ဌိသက်ကာယဒိဋ္ဌိအသက်ကောင်အတ္တကောင်အသက်ရှင်နေတဲ့အသက်ကောင်နဲ့အတ္တကောင်ဆိုတာအတူတူပါပဲအဲတောင်ကျမ်းဂါရာအပြင်တော့အတ္တလို့ခေါ်တာကတော့အတ္တကောင်ပေါ့ဘုန်းကြီးကလည်းနာမည်ပေးတာအဲဒါဗမာရီကအသက်ကောင်အသက်ရှင်နေတဲ့အကောင်လို့ဒီလိုယူဆပါတယ် ပဲကျင်နေတဲ့အတ္တကောင်ကိုယ်ထဲမှာရှိတယ်လို့တတ္တဝါတစ်ခုအတ္တကောင်တစ်ခုတတ္တဝါတစ်ခုအတ္တကောင်ပဲကျင်နေတဲ့အကောင်အများအားဖြင့်တဲ့အကောင်ရှိတယ်လို့ယူဆတာဒါကတော့ဝိပဿနာဉာဏ်မပြည့်စုံတဲ့ပုဂ္ဂိုလ်တွေဒီလိုယူဆရှိနေတာပါပဲကျင်းဖို့သိမလွယ်ဘူးဒီဟာကတော့ငါလွယ်လို့သာမဟုတ်ပြောတော့တာလေမလွယ်ဘူးအဲယူတရားနာတရားနှစ်ပါးကရှိတယ်ခန္ဓာ၅ပါးကရှိတယ်

အဲလိုပြောဟောနေရင်လည်းပြောဟောနေတာဟာငါပဲပြောဟောနေတာကအသက်ရှင်တဲ့အကောင်ကပြောဟောနေတယ်ဒီလိုလည်းမရှင်းဘူးလို့မဆုံးနိုင်ဘူးလို့လားဝိပဿနာသမာဓိနဲ့မပြည့်စုံသေးရင်အဲ့ဒီဆွဲလာကရှိနေတာပဲကျင်းခဲ့ပါတယ်ဒီကြာကင်းတာဘယ်ကြမှာကင်းမလို့ဆိုသောတာပန်ဖြစ်မှာကင်းမှာသောတာပန်ဒီမဲ့မရောက်သေးရင်ဒီဥစ္စာမကင်းဘူးအဲဆွဲကြီးနဲ့ဆွဲကလေးသာကွာဘုဒ္ဓလုံးဝမရှိတဲ့ပုဂ္ဂိုလ်တွေကတော့ တကယ်ကိုတက်ကျင်နေတဲ့အကောင်သိနေတယ်လို့ထင်တယ်ဘုန်းကြီးတို့ငယ်ငယ်တုန်းကဘုဒ္ဓရာသိနေတာလည်းဒီလိုပြောရတာပဲဘုရားအသက်ကလေးကကိုယ်တည်းတဏှာရာကရှိနေတယ်လို့ဒီလိုထင်တာပဲသိတဲ့အခါလည်းပဲအသက်ကပြင်းမဲ့ထွက်သွားတယ်လို့ဒီလိုထင်တယ်မိဝါနဲ့မှလည်းပဲအသက်ကနောက်မှဝင်လာတယ်လို့ဒီလိုထင်တယ်သူကဒီလိုပဲအစွဲလားရှိတယ်လားဘုဒ္ဓရာသိနေတာဒီလိုပဲအဲတော့ ယုံနာခန္ဓာ၅ပါးသဘောတရားကိုမကြဘူးမနာဘူးတဲ့ပုံကိုယ်တွေမှာဆိုပြီးသက်ကောင်အတ္တကောင်အစွဲလန်းတာသိအကြီးတယ်စွဲလန်းနေတာဒါပဲမလို့ဘုရားဘာသာဝင်ဖြစ်နေတဲ့ပုံကိုယ်တွေကတော့ယုံနာမြတာရှိတယ်ခန္ဓာ၅ပါးမြတာရှိတယ်ပုဂ္ဂိုလ်သတ္တဝါကောင်လည်းလို့ဆိုတာမရှိဘူးဆိုတော့ကြားဘူးနာဝါရှိနေတာနည်းနည်းတော့သက်တာပါပဲစွဲလန်းမရှိဘူးကိုရှိတော့ရှိတာစွဲလန်းမှလည်းရှိနေတာမရှိဘူး ဟိုဆရာတော်တစ်ပါးကပြင်းသူကပြောတယ်သူကပြင်းဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိတို့ဗရဏဂုံဆောက်ကြည့်လိုက်ရင်ကိုဒီအတ္တဒိဋ္ဌိသက္ကာဒိဋ္ဌိကကျင့်ပေါ်တယ်လို့ပြောတော့ဆိုတယ်သူဥစ္စာတော့ပေါ်လုံးအကြည့်တယ်မဟုတ်ပါဘူးသူတို့လည်းတော့မကျင့်နိုင်ဘူးဥစ္စာဘာဖြစ်လို့လဲဆိုဘုရားလက်ထက်ကပါတိဆိုတဲ့ယဟန်ညာလည်းယဟန်ဘုသူရလည်းတော်တာရှိပါတယ်

ရဏဂုံလည်းတော့မကင်းဘူးဝိပဿနာဉာဏ်နဲ့မှကျင်းတယ်ဝိပဿနာဉာဏ်တောင်းမှလည်းပဲကျွမိတဲ့အာယုံစုတဲ့ခိုက်တာတော့ပဲသိချင်းခါကာလတွေမှာအများကြီးကျင်းနေနေမယ်လို့မဆိုနိုင်ဘူးကဆွဲလာပြောင်းဝင်လာနိုင်တာပဲကောင်းကောင်းကျင်းတာကတော့သောတာပတ္တိမဉာဏ်ရောက်မှကျင်းတယ်တချို့ကတရားဟောကြတယ်အာတဒိဋ္ဌိသက္ကာဒိဋ္ဌိမပြုတ်ခွဲနဲ့တရားထုတ်လို့မဖြစ်ဘူးဆိုပြီးတော့ဟောတယ် ဒါကတော့ဒုက္ခခက်ကြီးဟာပဲသူကပြောတော့တာလွယ်တာယုံနာခန္ဓာ၅ပါးရှိတယ်ဆိုတာနဲ့ပြုတ်ပြီးတော့သူကပြောဘယ်ပြုတ်လိုက်မှတော့ဆွဲလန်းကကြီးနေတာသူကသက်တာကတော့လည်းရှိတယ်မပြုတ်နိုင်ပါဘူးဒါတော့အာတာတိကောင်းပြင်းတာကသောတာပတ္တိမဉ္ဇဉ်ရောက်မှပြင်းပါတယ်မဉ္ဇဉ်ရောက်မှပြုတ်တယ်မဉ္ဇဉ်ရောက်မှပြုတ်တော့လည်းပဲတက္ကာရိတိကင်းအောင်လို့

ရင်းညိုအားဖြင့်ဘယ်လောက်ပြီးလို့ရှိရင်ဉာဏ်နာပြအောင်အားထုတ်နိုင်ပါသလဲလို့ဉာဏ်မင်းကမေးတော်မြတ်စွာဘုရားဒီဟာသာဝေဓမ္မနာလာမိနိဝိသယာတိသာဝေဓမ္မလုံးစုံသောတရားတို့သည်အဘိနိဝိသယာမြဲပြီးသမ်းသာပြီးအတ္တကောင်ဟူ၍ မြဲမြံစွာနှလုံးသွင်းခြင်းကနာလမထိုက်တံကုန်ဣတိဤသို့သုတာကြာဘူးဟောဒီဖြစ်၏အဲ့တော့ကြာဘူးရမယ်အလုံးစုံသောတရားတွေဟာမြဲတာရတော့မရှိဘူးမမြဲတာကြည့်တဲ့ပဲမိမိတို့သာနာရှိတဲ့ယုံနာတရားတွေအကုန်လုံးမြဲတဲ့တရားရတော့မရှိဘူးမမြဲတဲ့တရားတွေကြည့်တဲ့ပဲချမ်းသာရလို့မရှိဘူးဆင်းရဲတွေကြည့်တဲ့ပဲပုဂ္ဂိုလ်တ attva ကောင်အတ္တကောင်ရလို့မရှိဘူး

ဉာဏ်ဖြင့်သူ့ဆိုင်ပြီးတော့ဥဒ္ဒံပြီးတော့ရှုတာကိုပြောတာကိုမြင်မြင်တာရှုကြရင်ကြတာရှုနာရင်နာတာရှုစားရင်စားတာရှုတွေ့ရင်တွေ့တာရှုခွေးရင်ခွေးတာရှုစားရင်စားတာရှုဒီတိုင်းဒီတိုင်းယုံနာတွေလိုက်ပြီးတော့ရှုနေတာအဲ့ဒါဘိဇာနာကိုသိရှုပြုပြီးတော့သိတယ်သိရမယ်တရားစီကိုဉာဏ်ဖြင့်မျက်နာလှည့်ပြီးတော့သိပြုပြီးတော့သိတာဒီတရားကဒီလိုဖြစ်တယ်ဒါကဒီလိုဖြစ်တယ်ဒါကဒီလိုဖြစ်တယ်ဘောတရားလေးတွေသိရှုပြုပြီးတော့သိတယ် အဲဒီလိုသိတယ်အဲဒါနာမရူပပရိစ္ဆေညာအစပြီးအထုပ်ကိုမြတ်စွာဘုရားဟောသွားတယ်အဲဒီတော့လုံးလုံးသောယုံနာခန္ဓာတရားတွေဟာအနိစ္စမမြဲတဲ့တရားတွေကြီးတယ်ပဲဒုက္ခဆင်းရဲတွေကြီးတယ်ပဲအနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများတွေကြီးတယ်ပဲလို့ဒီလောက်ကြားဘူးလို့ရှိရင်တရားအထုနိုင်ပါပြီတဲ့မြတ်စွာဘုရားဟောတာဒါတော့ အာတာတိသက်္ကာလေးကြီးပြုဆိုတာပြုအောင်မပြုဘဲနဲ့အာထုလို့မပြုဘူးဆိုတော့ဟောတဲ့ပုဂ္ဂိုလ်ကြီးကအလွန်ကျွံဟောတာပဲသူကပြီးတော့သူတို့ကိုယ်တိုင်နဲ့တကယ်သူ့နေတာလည်းမဟုတ်ဘူးသူတို့ကဟောတာဟောနေတာသူတို့လည်းမပြုနိုင်ဘူးအဲဒါလေးဆိုရမယ်ကိုယ်ထဲမှာအသက်ရှင်နေတဲ့အကောင်ကြီးရဲ့လို့အတ္တကောင်၅ကောင်ဟာကောင်းမပြီးနေတယ်လို့ရှင်းလို့ရှိရင်အတ္တတွေကြီးတယ်သက်္ကာတွေအတ္တတွေဆိုအတူတူပါပဲ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 သိကုသနာကြံပြီးတဲ့စသည်နဲ့အသက်ရှင်နေတဲ့အကောင်းနေအားဖြင့်တကယ်ဆွဲလာလို့ရှိရင်သက်ကလေးကိုပြည့်အဲဒါအသက်ကောင်းအတ္တကောင်းရှိပြီးဟုသင်္နာယူရာကအတ္တဒိဋ္ဌိသက်ကဒိဋ္ဌိဆိုတာအသက်ကောင်းအတ္တကောင်းရှိပြီဟုအသက်ကောင်းအတ္တကောင်းရှိပြီဟုသင်္နာယူရာကသင်္နာယူရာကအတ္တဒိဋ္ဌိအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိ သက္ကာယသိတိအသက်ကောင်အတ္တကံရှိသည်ဟုအသက်ကောင်အတ္တကံရှိသည်ဟုသင်္သာယူရာကသင်္သာယူရာကအတ္တသိတိအတ္တသိတိသက္ကာယသိတိသက္ကာယသိတိအသက်ကောင်အတ္တကံရှိသည်ဟုသင်္သာယူရာကအတ္တသိတိသက္ကာယသိတိအသက်ကောင်အတ္တကံရှိသည်ဟု သေနာသာရာအတ္တတိသေနာယာတိအသေးကောင်းအတ္တကောင်းသေနာသာရာအတ္တတိသေနာယာတိအဲဒီအာရတိတက္ကရာတိကိုတရားမထုတ်ဝင်ရှိဖို့ကတော့ခုလိုတရားနာစာပေကျမ်းဂန်တွေလေ့လာဘူးသူတာမှတ်သားနှလုံးသွင်းတာနဲ့ပြရတာပါပဲဒါလို့ဆိုလို့ရှိရင်လည်း အဲအာတာတိကြီးကွာနေပြီးတော့သွားတာပါပဲတရားထုံနိုင်ပါပြီတရားမထုံနိုင်အောင်လို့နှောင့်ယှက်မပြုဘူးအဲဒီတော့ကြားနာဘူးတဲ့ပုဂ္ဂိုလ်ကခုနပြောတဲ့နဲ့ဘိဇာနာရဲ့သိသိကူတွေသိရပြီမြင်နိုင်ကြားတဲ့နာနဲ့စားတဲ့သူတိတဲ့ကိုယ်တဲ့စားတဲ့ဓဝါ၆ပါးဖြစ်ပြနေတဲ့တရားတွေကယုံနာနေသဘောတရားများပဲလို့သူ့ပြီးတော့ အဲမရှိခင်လည်းပဲသုဒ္ဓမြတ်ညာအချင်းပြီးတော့သစ္စာဆင်ញင်ပြီးတော့ဒီသစ္စာဆင်ញင်ပြီးတော့ပါမီပြစ်ပေါ်တယ်သူကတော့ဆင်ញင်မမာကြီးတော့မဟုတ်သေးဘူး။ဘာကြောင့်ပါပေါ်တယ်ပေါ်တယ်ယုံနာတရားတွေမှားတယ်ယုံနာသဘောတရားမျှပဲရှိတယ်တက်ကျင်နေတဲ့အကောင်တွေနဲ့တရားဘာမှမရှိဘူးလို့ရင်းရင်းသဘောကျတယ်လို့ဆိုရင်ဒါကဝိပဿနာသမာဓိဒီခေါင်းကအတ္တတိတ္တကာတွေပြီးနေဆန်းကျင်တဲ့ အခုယောဂီပုဂ္ဂိုလ်တွေရှိတော့မှတော့ဒီလိုတကယ်လောက်နဲ့ဒီလိုသဘောကျလာတယ်ရှိပါတယ်ဒီလိုလည်း2ရက်လောက်3ရက်လောက်4ရက်5ရက်လောက်ဒီလို9ရက်လောက်နေမှာသမာဓိကောင်းကောင်းဖြစ်လာရင်ညာဖြစ်လာတယ်မှတ်တိုင်းမှတ်တိုင်းမှားရတဲ့အာရုံကတရားမှတ်ပြီးနေတာတရားဒီလိုကွဲလာဟောင်းတယ်လို့မှားလိုက်တယ်ဟောင်းတဲ့ယုတ်ကတရားမှတ်ပြီးတာကတရား

ဒါပဲရှိတယ်လို့သိကုစဉ်းစားကြံပြီးတဲ့အခါကျတော့သိကုစဉ်းစားကြံပြီးတဲ့ဆိုရင်သိကုစဉ်းစားကြံပြီးတဲ့ဘောကတရားမှတ်တည်တာလည်းတရားနင်းတော့ရုံးမပါဘူးနာမည်ရဲ့ပဲသိကုစဉ်းစားကြံပြီးတာလည်းနာမည်မှတ်တည်တာလည်းနာမည်ကိုယ်ထဲမှာညောင်းတာပူဇာနာကြီးကခဲတာတွေပေါ်လာကြညောင်းတယ်ပူတယ်နားတယ်ကျင်တယ်ခဲတယ်မှတော့ညောင်းတာပူဇာနာကြီးကခဲတာတွေကဒုက္ခဝေဒနာတွေသူလည်းနာနေရတယ် မှတ်သိတာကလည်းနာပြရတယ်။မှယုံမပါဘူး။နာအာယုံကလည်းနာမှတ်သိတာလည်းနာဒီလိုလဲရှိတယ်။သို့တော့များသောအားဖြင့်ရုပ်ကိုမှားတာများတော့မှားရတဲ့အာယုံရုပ်ကကြာမှတ်သိနေတဲ့သိသိနာကကြာမှန်ရင်မှန်ရင်ကွဲရပြီးတော့သိတာအဲ့ဒီပြီးတဲ့အချိန်မှလားဝိပဿနာသမာဓိဒီစပြီးတော့ဖြစ်တာပဲ။ယုံနာသဘောတရားများလားရှိသည်ဟုသိမြင်သဘောကြတာကဝိပဿနာသမာဓိဒီ။ဒါတရားတော်များအထုတ်ပြီးရောရောက်ပါတယ်။ဒါဆိုရမယ်။ ယုံနာသဘောတရားများသာရှိသည်ဟုယုံနာသဘောတရားများသာရှိသည်ဟုသိမြင်သဘောကြတာကသိမြင်သဘောကြတာကဝိပဿနာသမာဓိရှိဝိပဿနာသမာဓိရှိယုံနာသဘောတရားများသာရှိသည်ဟုယုံနာသဘောတရားများသာရှိသည်ဟုသိမြင်သဘောကြတာကသိမြင်သဘောကြတာကဝိပဿနာသမာဓိရှိဝိပဿနာသမာဓိရှိ Senhor. မာရတိဘုိတာမာတိသံလေခောကရဏီယောပရိတဘာသောပုဂ္ဂိုလ်တို့သည်မရေဝိပဿနာမရှိနိုင်သောအခြားပုဂ္ဂိုလ်တို့သည်မိစ္ဆာရိတိအတ္တကောင်းငါကောင်းရှိသည်ဟုမှားသောယူမြင်ရှိကြကုန်၏ဘုိတာနိဖြစ်ကြကုန်လားအတ္တဤရာနှင့်မြာငါတို့သည်သမာရိတိမှန်သောယူမြင်ရှိကုန်၏သမာရိတိ ယုံနာသဘောတရားများလာရှိသူမှသာသိမြင်တော်ယူမြင်ရှိကုန်သည်ဘုရားမှာဖြစ်ကုန်ဟာဤဒီလိုသံလေခောကိလေသာထောင်းပါစေသောခြင်းကိုကရဏီရောဖြစ်ခြင်းအာယုဝိပဿနာမရှိနိုင်တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကမြင်နိုင်ကြတဲ့နာနဲ့စားတဲ့ကုသိုလ်တွေကုသိုလ်တွေစားတဲ့သူကြတဲ့ဒီကုသနာကြံပြီးတဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါတော်များတဲ့သူတို့သင်မြင်ဆွဲလာတယ်အဲ

သံဃာရှိတရားယုံပါပဲဒီဒိဋ္ဌိကတော့ဒီဒိဋ္ဌိကတော့သူကရှိတာပဲနာတွေလည်းရှိတာပဲဟိုးမြမာတွေလည်းရှိတာပဲကောင်းကင်ကအမြင့်ဆုံးဖြစ်တဲ့ဘဝနေဝပညာမှာရှိနေတဲ့မြမာတွေလည်းသူတို့အတ္တဒိဋ္ဌိဆွဲလာဆိုကြည်တာပဲသူကတော့ဟိုသက်ကံတယ်မဖြစ်ပါဘူးသိဆွဲလာကြည့်မက်ကံတယ်ဖြစ် အတ္တဆွဲလန်းအာရှိနေတဲ့ပုဂ္ဂိုလ်ကတရားတွေပါတယ်မယုံကြည်ဘူးအာမထုံနိုင်ဘူးယုံနာနေဖြစ်ပြနေတဲ့ဆိုတာမယုံဘူးအာမထုံနိုင်အာမထုံနိုင်တော့ဒီအရိယာမဲ့တော့သူတို့မရောက်ဘူးသက္ကံတရဖြစ်သက္ကံတရတော့သူတို့ကမပြေဘူးဒါကတော့ဟိုဟာတော့ပြင်မကြည့်ဘူးလို့ဆိုတော့မလို့အဲသူတို့ဘာတွေကအတ္တကောင်သက်ကောင်ရှိတယ်လို့အတ္တတွေမိစ္ဆာတွေသက္ကာတွေရှိပြီးတော့နေကြလိမ့်မယ်အဲဒီလိုရှိတဲ့နေရာမှာ

ငါတို့ကတော့ယုံနာသဘောတရားမျှပဲတဲ့ပြီးတယ်ဝိပဿနာသမာဓိဒီယူမအမြင်မှရှိစေမယ်အဲဒီယူမအမြင်မှဖြင့်အာရတိတိတက္ကရာကြီးလို့ဆွဲလာတဲ့ယူမကိုတောင်းဆွဲမယ်ယူမအမြင်မှဖြင့်အသင်တန်းဆက်မယ်ယူမအမြင်မှဖြင့်ယူမအာတကော သက္ကာရိတိအစွဲလမ်းအတ္တအစွဲလမ်းကိလေသာမျိုးကိုငြိမ့်စေမယ်ဒါလိုလုံးသွင်းအောင်ဒါဒါလေးလည်းတစ်ခုဆွေးအောင်လည်းထောက်ပါသူများတွေကသူများတွေက သက်ကောင်အတ္တကောင်ရှိသည်ဟုသက်ကောင်အတ္တကောင်ရှိသည်ဟုအယူမှားကြမည်နေရာမှာအယူမှားကြမည်နေရာမှာငါတို့ကတော့ငါတို့ကတော့ယုံနာသဘောတရားများသာရှိသည်ဟုယုံနာသဘောတရားများသာရှိသည်ဟုသိမြင်သောသိမြင်သောဝိပဿနာသမာဓိဝိပဿနာသမာဓိ ရှိစေမည်ကိလေသာပါစေတဲ့ကျင့်ကိုကျင့်မည်ကိလေသာပါစေတဲ့ကျင့်ကိုကျင့်မည်ဒီလိုသိညို့ကိုဖြစ်စေမည်ဒီလိုသိညို့ကိုဖြစ်စေမည်အတ္တဒိဋ္ဌိအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိအယူမလာမကိုအယူမလာမကိုဝိပဿနာသမာဓိဝိပဿနာသမာဓိအယူမဖြင့်ကြောင်းလွဲမည်

ယူမှနေတဲ့လောကကြီးတစ်ခုလုံးပဲဒီဥစ္စာကတော့ဘုရားဘာသာထဲမှာလည်းတရားလူတိုင်းဒီလိုဆွဲလန်းနေရှိနေတာပဲဒါကြတော့သိတယ်ပဲသိနာကြတယ်မရှိပါဘူးသူကရှိနေတာအကုန်လုံးရှိနေတာပဲတရားအထုံနိုင်တဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်ကိုယ်ဝိညာဉ်နဲ့သိမြင်နေတဲ့ပုဂ္ဂိုလ်တွေလောက်ပဲသမာဓိတိဝိပဿနာသမာဓိတိကပြည့်စုံတာအဲဒီတော့အဲဒီတော့အတ္တဒိဋ္ဌိသတ္တဒိဋ္ဌိယူမှားပြီးတော့နေတဲ့လောကကြီးထဲမှာငါတို့ကတော့ဝိပဿနာသမာဓိတိ အယူမှရှိစေမယ်ဒီယူမှနဲ့ယူမှကိုကြောင်လွဲပြီးတော့သွားမယ်ဒီဝိပဿနာသမာဓိဖြစ်ရင်သင်္ဍတက်သွားမယ်ရှိကနာသဘိန်တို့ဝိပါသာတို့သင်္ဍနဲ့တက်တယ်လို့ဟောတယ်ဒီလိုပဲသင်္ဍသင်္ဍနဲ့တက်သွားမှာလားဝိပါသာနာသဘိန်တို့ကနောက်တပြေးပြေးနဲ့နတ်ပြည်ကနေပြီးတော့နာဂံဖြစ်ပြီးဘုရားဝါဒ၅ဘုံသင်္ဍတက်မယ်လို့ဆိုတာကိုအာဝိယဘုံ ကဘာဝုံ1000အတ္တဘာဝုံကဘာဝုံ2000သုရဘာဝုံကဘာဝုံ4000သုရပြီဘုံကဘာဝုံ7000အကနိဋ္ဌမှာကဘာဝုံ16000အဲလိုအစဉ်တိုင်းအသက်ရှင်ပြီးတော့အဲဒီကညာနာရှိပြိနိဗ္ဗာန်သမဲတဲ့အစဉ်တိုင်းနေတာသမာဓိတိနဲ့တက်သွားပုံအာရဒိတိသက္ကာရဒိတိဣတိသာမိကို ဝိပဿနာသမာဓိရည်စင်နဲ့ငြိမ့်မယ်ငြိမ့်အောင်လို့တို့အားထုတ်မယ်ဆိုပြီးတရားထုတ်နေတာငြိမ့်နေကြတဲ့တို့အား၆ပါးပေါ်တိုင်းပေါ်တိုင်းရှုမှတ်ပြီးတော့နေတာတရားအဲဒါအာရတိကိလေသာမိတွေကိုငြိမ့်တာနေတာပဲအဲဒါကတစ်ပိုက်ပြီးသွားပြီးရတစ်ပိုက်လာကြသုံးသာသုံးသာသာသာအဲ သုံးကနဲ့သုံးခကကမိစ္ဆာရိတိနှစ်မျိုးခွဲတာသုံးကဓာငယ်ကယူငါအာရသမာရိတိသုံးမျိုးခွဲတာသိပိုင်းညာများတယ်မိစ္ဆာရိတိသမာရိတိကသင်ခွဲတယ်တော်များသတ္တဝါဟာတဘဝမှတဘဝသို့ကြောင်းလဲကအမြဲတည်ရှိနေသည်ဟုသင်္နာယူတာကသတ္တဒိဋ္ဌိခေါင်းကအဒါရိတိတက္ကရာတိပါပဲ သာဝရတိတွေကသာသာသာတိသက်္ကာရိရှိကဒီလိုဟိုဘွားကဒီဘွားဒီဘွားဟိုဘွားရောဒီကောင်နဲ့ဘယ်တော့မှဒီအတ္တကောင်ကပြည့်သွားတယ်လို့မရှိဘူးပြည့်လို့ကိုမရဘူးခြေထောက်လို့မရဘူးဒီလိုယူဆတာအဲ့ဒါကြီးကတော့အကြီးကျယ်ကြီးကတော့ဒီဘုရားဘာသာမဟုတ်တဲ့မြင်သားပုဂ္ဂိုလ်တွေယူကြပါတယ်

ဘတ်တော်အတ္တကောင်လေးကတော့လက်ကောင်လေးကဟိုဘဝတွေကကြောင်းတယ်သူကတော့ရှင်ရဲ့ရှိနေတာအဲဒီရှင်လူကျမ်းတွေကတော့သူကကြာကြာတော့လောက်ပါတယ်သူကတော့သိကျကျမ်းနေနေတာဘယ်လိုလုံးဆိုတော့အတ္တကောင်ကဒီဘဝသေပြီးတော့ဟိုဘဝသွားတဲ့အခါခန္ဓာအိမ်လိုက်ကြတဲ့အခါကျရင်အတ္တကောင်လေးကအမနာသေးတယ်ဆိုတာအတ္တကောင်ကအမနာသေးတယ် တကိုးလည်းပဲသွားနေတယ်ရှိတယ်အဲတိုင်းနာရနေပါလေတောင်ကြီးတွေပါလေလည်းဖောက်ထွင်းပြီးတော့သွားနေတာပဲတဲ့ဒီလိုယူဆတယ်သူကဒီလိုယူမှဆင်မှာပါတော့တော့ဆိုတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတကားတွေပါလေပိတ်ပြီးတော့အိတ်နေလို့ရှိရင်ဝင်ဖို့ခဲ့နေမှာပါလို့ဆိုတာဒါကြောင့်သူကနာရနဲ့စိတ်တုံးလို့ရှိရင်ဝင်နေအောင်လို့ကြားတယ်သူကအတ္တကတကသကိုးပိတ်ရှိတာသူက ကိန်းနာကြီးတွေပါလေဖောက်သွားနေတာပဲသူကတောင်ကြီးတွေလည်းဖောက်သွားနေတာအဝေးလည်းပဲယုံနဲ့ရောက်နေတာပဲလေဒီအတ္တကောအနာစွမ်းကြည့်တယ်ဆိုတာကဒီလိုသူကျမ်းနဲ့သိတာရေးတာလေအဲဒီလိုယူဆတာဘုရားဘာသာရဘုရားဘာသာဝင်တွေကဘယ်တော့ပြန်ဆွဲလာမှာဘူးအတ္တကမြညာဆွဲလာမှာလေဒါပေမဲ့လို့သာသနာဆွဲတော့သိမကင်းကြဘူးဒီဘဝဒီဘဝဒီလူကပဲဟိုသွားပြီးတော့

သေပြီးရင်တော့မရှိဘူးမသေခင်တော့သေပြီးမရှိဘူးဆိုတော့မသေခင်ရှိသေးတယ်ဆိုတဲ့အိမ်ရောက်တာပေါ့မသေးခင်တော့တ attva ရှိနေတာပဲဒီလိုယူဆတယ်အဲခုနကပထမကပြောခဲ့တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပါပဲမသေးခင်တော့ရှိတယ်သေပြီးမရှိဘူးဟောသဒ္ဒရာဒိဋ္ဌိကတော့သေပြီးလည်းမပြောက်ဘူးဒီလိုရှိနေတာပဲအစဉ်သာရရှိနေတာပဲကွာတယ်ကွာအတ္တကတော့အတ္တဆိုတာတော့ဒီလိုပါပဲအဲရတဲ့ထက်ကတော့ အဘိဓါဆိုတဲ့ဆရာကြီးကပြီးတော့ဟောတာလေဒီဘာမှမရှိတော့ဘူးတဲ့ဒီပြီးတော့ရှင်ဘာမှမရှိဘူးတဲ့ဆိုတော့ဟောတယ်မသိခင်ကပြုထားတဲ့ကောင်းမှုမကောင်းမှုတွေကဒီတဲ့ခါကျရင်ဘာမှမရှိတော့ဘူးတဲ့ဒီတဲ့လူကိုဂရေမောတင်ပြီးတော့လူလေးယောက်ကနေပြီးဂရေမှာပေါင်းလိုက်လို့ရှိရင်၅ခုပေါ်တယ်အဲ့ဒါကနေပြီးသုတ်သံဖို့ မီးကြိုလိုက်ကြာပြည့်ဘာမှမကြည့်တော့ဘူးအကုန်လုံးပြောက်သွားတာလေပုဂ္ဂိုလ်သားတွေကသိရင်မရှိတော့မသိခင်တော့ရှိတာပေါ့နော်သိရင်မရှိဘူးဆိုတော့မသိခင်ရှိဘူးအဲဒီလိုဟောတယ်အခုကာလမှာတော့အဲ့ဒီဝါဒတွေကတော့များနေပါပြီသိပြီးမရှိဘူးမသိခင်ရှိတာပဲဆိုပြီးဒီလိုဥစ္စေတာတွေရှိနေကြအဲ့ဒီဥစ္စေတာတွေကြီးကခုနကတန်ခါရင်အကျိုးမရှိဘူးလေအယူဝါဒကိုရောက်တယ်သူကဘာလို့သိပြီးဘာမှမရှိတော့တန်ခါရင်အကျိုးပဲရှိတော့တယ်သူက ကံကံအကျိုးမရှိဆိုတဲ့ဒုတိယမိစ္ဆာတိကြီးလည်းရောက်သွားတယ်ဒီဥစ္စာဒုတိယမိစ္ဆာတိကြီးဖြစ်ပေါ်ရအခြေခံမဲ့ဘတ်တော်အသေးကြီးလည်းဘာမှမရှိတော့ပဲပြတ်ဆဲသွားတယ်ဘာမှမရှိဘူးသေပြီးရင်ဒီယုတ်ဒီယုတ်ကိုကြီးရမိကျိုးလိုက်ပြာပြစ်သွားတယ်အဲဒီပြာတွေကနေပြီးတော့တခါဟိုမြေသွေးလုပ်ပြီးစစ်မယ်ဆိုင်တယ်လို့ရှိရင်ဘူးပင်နဲ့ဘူးပြီးဖြာမိတွေပါလေပြစ်မှာပေါ်တယ်ကွာ အဲဒီဟာတွေစားတော့ပြီးတော့ဒုက္ခခန္ဓာလည်းပဲဖြစ်ဥမှာပေါ်တယ်ဒီလိုတော့ဖြစ်တယ်ဒါပေမဲ့လို့အဲအသက်ရှင်တဲ့အကောင်နေရခြင်းတော့မရှိတော့ပါမရှိတော့ဘူးဆိုတော့ယူဆတယ်အဲဒီပြီးရင်ပြင်ရကြတယ်ဆိုတာမဟုတ်သတိသာဖြစ်တယ်ဆိုတာမဟုတ်နာဖြစ်တယ်ဆိုတာမဟုတ်ဒုညာဖြစ်တယ်ဆိုတာမဟုတ်ဆိုတာယူဆတယ်ဒီပြီးရင်ဘာမှမရှိတော့ဘူးဆိုတာဘုရားတရားတွေကြီးဆိုတာဒါအပြည့်ကြီးတယ်ဆိုတာဘုရားတရားတွေကြီးကနေပြီးတော့ခုနကပြောတဲ့ဒုစရိုက်ဒိဋ္ဌာတွေကြီးဖြစ်တယ်ကံကံအကျိုးမရှိဘူးလို့ဒါလည်းယူတော့တာပဲ တိုင်ဆိုရတယ်ဘဒ္ဒဝါဘဒ္ဒဝါသေတိနံဘာမှမရှိတော့ပဲဘာမှမရှိတော့ပဲကျက်သက်သွားသည်ဟုကျက်သက်သွားသည်ဟုဉာဏ်ယူ တွေဒီသိကျင်နေတဲ့အကောင်ရှိတယ်။သိပြီးလည်းပဲမပြောက်ဘူးဆိုရင်သဘောတရားတွေရှိတယ်။သိပြီးတော့ဘာမှမရှိတော့ဘူးဆိုရင်ဥစ္စရာတွေရှိတယ်။အာတာတွေရှိတယ်အတူတူပဲ။အဲဒီကပွားတာနှစ်ခုဖြစ်အဲဒါမိစ္ဆာတွေဒီနှမျိုးလုံးမှာခွဲတာ။နောက်သမာဓိတွေလက်ခံရမယ့်အခြင်းကသုံးကားငယ်တို့ကာကြီးတို့ငှားတယ်သုံးခုပေါ် အကြောင်းကျိုးစလျက်မပြတ်ပြင်းနေသည်ဟုသိမြင်သဘောကြတာကဝိပဿနာသမာဓိတည်းအဲဘုရားငါဥစ္စာလို့အသက်ရှင်နေတဲ့အကောင်းရလို့မျက်မှောက်မှလည်းမရှိဘူးနောက်သေးပြီးတော့လည်းမရှိဘူးဘာရှိနေတော့ဆိုရင်ရှိတာကအကြောင်းကျိုးစလျက်မပြတ်ပြင်းနေတာပဲရှိတယ်အကြောင်းတရားကြောင့်အကျိုးတရားတွေဖြစ်တယ်ဝိဇ္ဇာစကြည့်တော့အကြောင်းတရားကြောင့်

သင်္ခါရဘဝတွေကုသိုလ်အကုသိုလ်ကံတွေကကျိုးပေးသေးတယ်ညာမယ်မှာဝိညာဉ်သာတာဖသဝေဒနာဆိုတဲ့ဘဝတွေယုံတာတွေပြည့်တယ်ပုဂ္ဂိုလ်သတ္တဝါအကောင်းလိုက်ကြောင်းသွားတာမဟုတ်ဘူးသာလည်းအကောင်းမရှိဘူးအခုမြင်တဲ့ကြားထဲမှာလည်းယုံနာနှစ်ပါးများပဲကုသိုလ်အကုသိုလ်ပြုတဲ့ခါလည်းပဲအကြောင်းကုသိုလ်အကုသိုလ်တရားများပဲပုဂ္ဂိုလ်သတ္တဝါအကောင်းရတော့မရှိဘူးအဲဒီအကြောင်းတရားကြောင့်ဒီကနေ့မှဆွဲလန်းပြီးတော့ဆွဲလန်းတဲ့အာယုံမှာ ပရိသေသိကအာပြုပြီးတော့အဲဝိညာဉ်ပရိသေသိပြလိုက်လို့ရှင်ဖာသာနော်ဝိညာဉ်နာမနာယုတ်သာလာနာဖာသာဝေဒနာဆိုတဲ့တရားတွေလည်းပဲအတူကတွဲပါပြီးတော့ပေါင်းတပေါင်းဒီဖြစ်ကြတော့တာပဲတစ်သက်လုံးတော့ဘဝလုံးဒီလိုဖြစ်သွားကြရင်ခုဘဝလုံးလည်းမြင်လိုက်ကြားလိုက်နဲ့ဖြစ်အဲဒီမှာကုသိုလ်အကုသိုလ်တွေလည်းဖြစ်ဒီတဲ့အခါကာလကြတော့မိယူထားတဲ့ကုသိုလ်အဲဒီဘဝကပြုတာဖြစ်ပြီးဒီငဘဝကပြုတာတည်းစီပါတဲ့ကျုပ်ဘဝပေါင်း100လောက်ပဲ1000လောက်က အများကြီးဝေးကွာတဲ့ဘဝကပြုခဲ့တဲ့ကုသိုလ်ကအကုသိုလ်ကလည်းဆွဲလမ်းပြီးသေးတာပဲအဲဒီကံကအကျိုးပေးတယ်လို့ဆိုရတယ်အဲဒီမှာအဲဒီအာယုံကိုကံအာယုံကံကံကာမနိမိတ်ဂတိနိမိတ်ဆိုတဲ့အာယုံဆွဲလမ်းပြီးတော့လေးလေးဝิญဉ်ဖြစ်တယ်အဲဒီလေးလေးဝิญဉ်နဲ့တကွာနာယုတ်နောက်သာလရဏဖသဝေဒနာယူတရားတွေဖြစ် အဲ့ဒါတဘွားလုံးသွားပြန်ဒီလိုဆက်ပြီးတော့ပြင်အဲ့ဒီလိုအကြောင်းကျိုးတွေဆက်ပြီးတော့ပြင်နေတာပဲရှိတယ်အခုကိုယ်ကျင်တဲ့စိတ်ရှိလို့ကိုယ်ရဲ့ရုပ်ဖြစ်လာတယ်မြင်စရာသိသိလို့မြင်ရတယ်မျက်စိရှိလို့မြင်ရတယ်နှလုံးသွင်းလို့မြင်မှုကြားမှုသိမှုတွေဖြစ်တယ်စသည်အကြောင်းနဲ့အကျိုးတွေဒီခုဆက်ပြီးတော့ပြင်နေတယ်

စဉ်းစားနှလုံးသွင်းတဲ့စိတ်ကလေးမျိုးဒီစိတ်ကလေးပဲအခုလည်းစိတ်ကလေးတွေတစ်ခုပြီးတစ်ခုဖြစ်လာပဲမြင်တာမြင်ပြီးကြားတာကြားပြီးစဉ်းစားတာစဉ်းစားပြီးပြီးတော့ပြီးပြောသိတာပြီးပြီးပြောစိတ်စိတ်ကနောက်စိတ်ဖြစ်တာမဟုတ်စိတ်စိတ်ကစိတ်စိတ်တရားပဲနောက်စိတ်ကနောက်စိတ်တရားပဲကြားပြီပဲဒါပေမဲ့လည်းစိတ်စိတ်မရှိပဲနဲ့နောက်စိတ်တော့မဖြစ်ဘူးစိတ်စိတ်ကအကြောင်းနောက်စိတ်ကအကျိုးလူဆက်ပြီးတော့ဖြစ်တယ်ဒီကနေ့ခါကာလကြတော့လေဒီကနေ့မှဆွဲလန်းပြအာယုံကအကြောင်း

နောက်ဆုံးစိတ်ကလေးရဆက်သွားတာပါပဲနောက်ဆုံးစိတ်ကလေးပြစ်ပြီးတော့ဆက်မပြစ်ဘူးအဲ့ဒီသာနာမှာအဲ့ဒီယုံနာခန္ဓာအစဉ်မှာအဲစိတ်စေစိတ်နာတရားတွေဆက်ပြီးတော့မပြစ်ဘူးအဲ့လိုဆက်မပြစ်တာကိုသိသေးလို့ခေါ်ပါတယ်အကောင်လည်းကြောက်တော့တာပေါ့အဲ့ဒီတော့ရှင်းဘဝနဲ့နောက်ဘဝဒီဘဝထဲမှာလည်းရှင်းအကြောင်းနဲ့နောက်အနောက်အကျိုးအဲ့ဒါအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့ယုံနာများတာရှိတယ်လို့ သိမြင်တာဝိပဿနာသမာဓိဒီဝိပဿနာရှိတဲ့အခါကျတော့အကြောင်းကျိုးဆက်စပ်ပြီးတွေ့တာကိုကိုယ်ကျင်တယ်ကိုယ်တဲ့မှတဲ့အခါမှာကိုယ်ကျင်တဲ့စိတ်ရှိလို့ကိုယ်ရုပ်ဖြစ်တယ်မှတ်စရာအာရုံရှိလို့မှတ်ပြီးတဲ့နာတရားဖြစ်တယ်မြင်စရာအာရုံရှိလို့မြင်တဲ့မြင်ပြီးတဲ့စိတ်ဖြစ်တယ်မျက်စိရှိလို့မြင်ပြီးတာဖြစ်တယ်မြင်ပြီးလို့ပဲမှတ်ပြီးတာဖြစ်တယ်စသည်ဖြင့်သူအကြောင်းနဲ့သူကျိုးဆက်စပ်ပြီးတော့ဖြစ်တာလေးတွေကိုညာထဲမှာကျင်းကျင်သဘောကျလို့ရှိပါတယ် အကျိုးဆိုတော့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသဘောကျပါဘူးအကျိုးတော့လည်းတော်ရုံပဲညာညာကအမှုရည်တွေကြည့်ညာရင်းတဲ့ပုဂ္ဂိုလ်ထက်တာတဲ့ပုဂ္ဂိုလ်တွေကပြတ်ပြတ်သားသားရှင်းရှင်းလင်းလင်းပြောရတယ်သာမဏေပင်ပဲပြောရတယ်သူကဒီဥစ္စာအကြောင်းကျိုးတွေဆက်စပ်နေပုံကိုပြောရပါဘူးအဲဒါကြောင့်အကြောင်းကျိုးဆက်စပ်လည်းမပြတ်ဖြစ်နေသည်တဲ့ဒါပဲရှိတယ်အကြောင်းနဲ့အကျိုးဆက်စပ်လည်းမပြတ်ဖြစ်နေတာလည်းရှိတယ်ဟိုဘဝဒီဘဝကြောင်းလဲပြီးတော့ကြီးနေတဲ့ ပုဂ္ဂိုလ်သတ္တဝါကောင်ရယ်လည်းမရှိဘူးသေပြီးတော့ပြောက်သွားတယ်လည်းမဟုတ်ဘူးအကြောင်းရှိနေရင်ဝိဇာဒနာအစရှိတော့အကြောင်းတရားရှိနေသေပြီးပြတာမဟုတ်ဘဝတည်းဝိညာဉ်နာသနာဖသဝေဒနာအကျိုးတရားတွေဒီလိုဖြစ်နေတာပဲတဘဝပြီးတဘဝအကြောင်းကျိုးတွေဆက်ဆက်ပြီးဖြစ်နေတာပဲလို့ဒီရင်မှရင်သဘောကျတယ်ဝိပဿနာရှုလို့အဲဒီစိတ်နာတရားလေးရဲ့အကြောင်းကောင်းကောင်းသိတဲ့အခါမှာ သေရဆိုတာဒီစိတ်ကလေးကြောက်သွားတာမျိုးပဲဘဝအဖြစ်ဖြစ်တယ်ဆိုတာဒီစိတ်ကလေးအဖြစ်ဖြစ်တာမျိုးပဲဒီလိုသဘောကျတာဒီစိတ်ကလေးဟာအာယုံရှိလို့လည်းဒီအသိစိတ်ကလေးဖြစ်တယ်ရှင်းကရှင်းစိတ်တွေအကြောင်းတွေရှိလို့လည်းဒီလိုစိတ်ကလေးဖြစ်လာတယ်အကြောင်းရှိလို့အကျိုးတရားပဲအဲ့ဒါလိုပဲဘဝအဖြစ်ဖြစ်တဲ့အခါမှာလည်းအကြောင်းရှိလို့အကျိုးတရားဖြစ်တာပဲလို့ဒီလိုသဘောကျတာပဲအဲ့ဒါညာကြီးရင်ပြီးတော့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြီးပါတယ် အဲဒီလိုပြီးတာဝိပဿနာသမာဓိဒီသိစ္စပရိက္ခဏညာစသည်ပေါ့ဝိပဿနာသမာဓိဒီတိုင်းဆိုရမယ်အကြောင်းကျိုးဆက်လျက်သောတုသတ္တရေမပြတ်ဖြစ်နေသည်ဟုမပြတ်ဖြစ်နေသည်ဟုသိမြင်သဘောကြတာကသိမြင်သဘောကြတာကဝိပဿနာသမာဓိဒီဝိပဿနာသမာဓိဒီအကြောင်းကျိုးဆက်လျက်သောတုသတ္တရေ ပြတ်ဖြစ်နေသည်ဟုမပြတ်ဖြစ်နေသည်ဟုသိမြင်သဘောကြတာကသိမြင်သဘောကြတာကဝိပဿနာသမာဓိတိဝိပဿနာသမာဓိတိကျောင်းသူသတ်ပြီးမပြတ်ဖြစ်နေသည်ဟုသိမြင်သဘောကြတာ တဲ့ပုဂ္ဂိုလ်ဒီမှာအကြောင်းကျိုးစပြီးပြင်းနေတဲ့ယုံနာနေပဲဒါပဲရှိတယ်လို့ပြီးတော့ခဏကပြောခဲ့တဲ့သုံးစကဘုဘွားဒီကပြောင်းလဲပြီးပြင်းနေတယ်အဲအသက်ကောင်တော်ကောင်ဘုဘွားဒီကပြောင်းလဲပြီးပြင်းနေတယ်လို့ယူဆတဲ့သာသာတိရတယ်ကျင်းတယ်ဘဒဝါသေတိဘာမှပြီးတော့ကြောက်သွားတယ်ဆိုတာလည်းကျင်းတယ်ဘာလို့လဲအကြောင်းရှိရင်ကျိုးကြည့်နေမှာကိလေသာမကင်းသေးရင်ပြရအောင်ပါရှိနေတာဒါကြောင့်

နိစ္စဒုက္ခအနာတ္တသိမြင်တဲ့ဝိပဿနာဉာဏ်ကတော့အဲဒီကအချက်အရိယာမဉာဏ်အနည်းကြီးအနုလောမဉာဏ်တယ်နိစ္စဒုက္ခအနာတ္တသိတဲ့ဝိပဿနာသမာဓိကြီးသမထနာဉာဏ်နေပြီးတော့အနုလောမဉာဏ်နဲ့ဝိပဿနာသမာဓိလို့ဖြစ်ဒါကတော့ဟောလဲဟောနေကြတယ်ယောဂီပုဂ္ဂိုလ်တွေမှာလည်းမှန်ရဲ့မှန်ရဲ့ဘောင်းတာမှပေါ်ပြီးပြောက်ပြီးတာလည်းပေါ်ပြီးပြောက်သိနာမှပေါ်ပြီးပြောက်ပြီးတာလည်းပေါ်ပြီးပြောက်

မိမိလိုတိုင်းဖြစ်တဲ့တရားတွေအစိုးရတဲ့တရားတွေမဟုတ်ဘူးသူ့ဟာသူဖြစ်ပြနေတဲ့အနာတ္တသဘောတရားတွေပဲဒီမှရင်ကိုယ်ပိုင်ညာနဲ့သဘောကျတယ်ပြီဉာဏ်ပြောင်းတော့အထုံနေရတာသူယောဂီပုဂ္ဂိုလ်ပရမသာလုံးသမထနာညာအစပြီးတော့သိတာလေသုံးသာသင်ခြင်းနဲ့တွေ့ရတာမှသိထူးတာဒီကမတူဘူးတာတွေမှားရင်မှားရင်ကြောက်မှားရင်မှားဟိုမှားလိုက်ကြောက်ဗျာမှားလိုက်ကြောက်နေဝေဒနာလေးတွေညာတော့သင်ကြပါတယ် အဲညောင်းနေညောင်းနေပူရဲပူရဲဆိုတော့ကြားပြောက်တာမရှိဘူးအဲစိတ်ကလည်းသင်ကြတာပဲစိတ်ကူးလေးတွေညသွားတယ်ဆိုမရှိဘူးမှာကျန်တယ်ဆိုမှရှိစီစီကြောက်နေတာပဲနောက်တော့ရင့်လာတဲ့အခါကျတော့ကိုယ်ရဆန်းတာတွေပါသင်လာတယ်ကိုယ်လည်းရင်းအဲကိုယ်ကြီးနဲ့စိတ်ကလေးကလည်းပဲကိုယ်ကြီးနဲ့ကိုယ်ကြီးနဲ့ဆိုစိတ်မသာဘူးတော့များတယ်တော့စီစီကြောက်စီစီကြောက်ကိုယ်ရတဲ့ကာလလည်းပဲကိုယ်ရကိုယ်ရဆိုရင်ဒီမှာတကယ်ကတွေးမြင်အောင်ကြောက်ကြောက်တော့တွေးတာဒီညာတွေလည်းအကုန်လုံးပြီးတော့ပါပဲဓွားချောက်ပါပေါ်တိုင်းပေါ်တိုင်းနေအကုန်လုံး ပေါ်ပြီးပြောင်းတဲ့တရားတွေနဲ့တွေ့ရတယ်အဲဒီလိုတွေ့ရတာကမြဲတဲ့တရားတွေပဲသဘောကျတယ်မမြဲတော့မိတ္တသာဝံပြီးဆင်းရဲတွေမကောင်းတဲ့တရားတွေအာမကုလို့တဲ့တရားတွေလည်းပြီးပုဂ္ဂိုလ်သတ္တဝါရဲ့လို့မခေါ်တော့ဘူးအစိုးရဒီတော့မှတော့ကိုမြင်မြင်နေကိုကြားနေကြားကိုလိုတိုင်းကြည့်နေအောင်နေတာပေါ့အဲဒီတော့ကိုလိုတိုင်းမရှိဘူးဆိုရတဲ့တရားမဟုတ်ဘူးသူကသူဖြစ်ဖြစ်နေတဲ့သဘောတရားအနာတ္တတရားတွေပဲလို့သဘောကျတယ်အဲဒါကြီးကြီးတယ် ဒီညာဖြစ်အောင်လို့ဘုရားထုတ်ကြတာဒီအနိစ္စရူပနာတာပြီးမှဒါသိပြီးမှအရိယာမညာဖြစ်အောင်မှာဒါမသိသေးဘဲနဲ့တချို့တရားပြီးနေတာရှိတယ်တရားအထုတ်တာသာရှိသမာဓိဖြစ်တာရှိတယ်ကိုယ်ဝင်စားနေလို့ဘာလို့လဲဘာမှလည်းသူတို့မေ့ကြည့်လို့ရှိရင်မမြဲတာလည်းမသိဘူးဆင်းရဲတာလည်းမသိဘူးအနာတ္တဆိုတာလည်းမသိဘူးယုံနာလည်းမသိဘူးဘာမှမသိဘဲနဲ့အဲ့ဒီမှာချုပ်ပြီးတော့ကိုယ်ဝင်စားနေတယ်ဆိုတာတွေချုပ်အယူဆရှိကြတယ် အဲ့ဒါတွေကသမာဓိတွေပဲဝိပဿနာတော့မဖြစ်သေးဘူးလေလို့ဆိုကိုယ်နဲ့တော့ဝေးပါသေးတယ်ဒါတွေသိရမှာဒါတွေသိဖို့အရေးကြီးတယ်အဲဒီအနိစ္စဒုက္ခအနတ္တမမြဲစင်းရဲအစိုးမရအနတ္တဆိုတာဒါတွေသိဖို့အရေးကြီးကိုယ်ပိုင်ညာနဲ့သိဖို့အရေးကြီးတယ်ဒါနဲ့တက်တာကတော့မခက်ပါဘူးအဲဒီလိုသိတာဝိပဿနာသမာဓိကြီးပဲဒီဝိပဿနာသမာဓိကြီးကဟိုဟာတွေကိုခေါင်းကသဒ္ဒရာတိဥစ္စရာတိအာရတိကြီးကိုအကုန်ပယ်တာပေါ့ဒီကတော့ ဒီရောက်တော့တော်တော်ညင်လာပါတော်တော်ခိုင်မြဲလာတော်တော်နေရာကျလာအခုယောဂီတွေဝိပဿနာရှုမှလို့လင်္ကာ၆ရက်9ရက်စသည်ရောက်ရင်ဒီဉာဏ်တွေရောက်ပါတယ်ကျိုးလဲ10ရက်လောက်မှကျိုးလဲ15ရက်လောက်မှလူတွေကြည့်တာပါပဲအဲဒီဉာဏ်တွေရင်းနေလေဟိုခုနကပြောတဲ့အတ္တဒိဋ္ဌိအစွဲတွေသတ္တရာဒိဋ္ဌိအစွဲတွေဥစ္စရာဒိဋ္ဌိအစွဲတွေကင်းနေလေပဲနာကောင်းတယ်တရားနဲ့ဟောလို့ရတယ်တချို့ဟောလို့မရဘူးအဲတရားထုတ်လို့ကိုယ်တိုင်တွေ့လာပြီဆိုတော့ခုနက

မြင်သဘောကြတာကလည်းသိမြင်သဘောကြတာကလည်းဝိပဿနာသမာဓိတိဝိပဿနာသမာဓိတိဖြစ်ပေါ်ပြီးနောက်ဖြစ်ပေါ်ပြီးနောက်ဝေပြောက်သွားတာကိုတွေ့ရ၍ဝေပြောက်သွားတာကိုတွေ့ရ၍မမြဲဆင်းရဲမမြဲဆင်းရဲသုံးမရအနတ္တဟုသုံးမရအနတ္တဟုသိမြင်သဘောကြတာကလည်းသိမြင်သဘောကြတာကလည်းဝိပဿနာသမာဓိတိဝိပဿနာ ဝေဒနာဝေဒနာဝေဒနာဝေဒနာ လူတော်မှညာသင်္ခါရုပ္ပခါကနေလူတော်မှညာဖြစ်တာကိုဥပဒနာညာဖြင့်ကြားနာတဲ့ပုဂ္ဂိုလ်တွေတော့ကြားနေရတာပါပဲအဲလူတော်မှညာကနေဒီမမြဲဘူးဒီလိုလည်းပြီးတာရှိဆင်းရဲတွေပဲဒီလိုပြီးတာလည်းရှိတယ်ဇုံးမြအနာတ္တသဘောတရားတွေပဲဒီလိုပြီးတာလည်းရှိတယ်မျိုးမျိုးနဲ့ဖြစ်ပေါ်နေတဲ့တရားတစ်ခုခုကိုပြည့်သွားတာတွေ့ရတော့မမြဲတဲ့တရားတွေပဲဆင်းရဲတွေပဲနာတ္တအဆုံးမြတဲ့သဘောတရားတွေပဲဒီလိုသိနေတယ် အနုလောမဖြစ်အောင်ဆုံးညာအဲဒီညာကပြီးတဲ့အခါကာလကျတော့အရိယာမဉ္ဇဉ်ဖြစ်တာကိုသောတာပတိမဉ္ဇဉ်ပုံညာအောက်ဖြစ်ဆုံးအရိယာမဉ္ဇဉ်ဖြစ်ဘယ်လိုဖြစ်တော့ဆိုတော့ဖြစ်ပြတဲ့ယုံနာသင်္ခါရလုံးဝချုပ်ငြိမ်းတဲ့သဘောကိုသိရတယ်အဲဒီယုံနာသင်္ခါရတွေအကုန်လုံးချုပ်နေတဲ့သဘောငြိမ်းနေတဲ့သဘောအစတုန်းကဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်မှတ်ပြီးလိုက်ဖြစ်လိုက်ဖြစ်လိုက်ဒါတွေတွေ့နေတယ် ဒီပြဒါရီယာမှတ်ပြီးဒါရီယာအကုန်လုံးခါတယ်ငြိမ့်သွားတယ်လို့ယူတဲ့တဲ့တော့တိတ်စိတ်ငြိမ့်သွားတယ်လို့တွေ့ရတယ်နိဗ္ဗာန်ပဲအဲ့ဒါတွေ့တော့ဘာဖြစ်တော့ဆိုတော့သစ္စာလေးပါးမှန်တရားကိုသိမြင်တာကသစ္စာလေးပါးမှန်တရားကိုသိတယ်ယုံနာချုပ်ငြိမ့်တဲ့သဘောကနိဗ္ဗာန်ချမ်းသာတယ်လို့အကောင်းအကောင်းဆုံးသဘောပဲအဲ့ဒါကိုတွေ့ရတော့ဒီကဖြစ်ပြနေတာတွေကဒုက္ခဆင်းရဲတွေပဲဒီလိုလဲပြီးဒုက္ခသစ္စာကို ပြီးတော့အဲ့ဒီဖြစ်ပြနေတာတွေကိုမြင်လာကြတာတွေကောင်းထင်ပြီးပါရနေတာကလည်းဆင်းရဲကြောင်းပဲဆင်းရဲကြီးရှားနေတာမြင်ကြားနေနေတာကိုမြင်ကြားနေတာတွေကိုကောင်းထင်တော့မြင်အောင်ကြားအောင်လို့ဒါတွေအားထုတ်နေတာသမုဒိယသစ္စာပဲဒါတော့အဲ့ဒီထုံချင်းတဲ့သဘောကនិရောဓသစ္စာနိဗ္ဗာန်ထုံချင်းတဲ့သဘောကိုသိမြင်သွားတာကမေဃသစ္စာကတော့ကိုယ်တိုင်တွေ့နေတာကိုထုံချင်းတဲ့သဘောနဲ့ရောက်သွားတာလေသိမြင်သွားတာလေအဲ့ဒါမေဃသစ္စာလေးက အမှန်တရားကိုသိမြင်တယ်တဲ့နိဗ္ဗာန်တွေ့ရင်သစ္စာလေးပါးဆိုတာသိရတယ်အဲဒီလိုသိတာကလည်းမေဃသမာဓိကြီးတဲ့ဒါကတော့ဝိပဿနာမကဘူးဒါနောက်ဆုံးသမာဓိကြီးပဲအဲဒီတော့သမာဓိကြီးဝိပဿနာအခြေခံဖြစ်တဲ့ဝိပဿနာသမာဓိကြီးအဲယုံနာနှစ်ပါးမြပြီးတဲ့ဝိပဿနာသမာဓိကြီးကနာမရူပပစ္စည်းတာညာအကြောင်းကျိုးမြပြီးတာကပစ္စယပရိသနာ နောက်ကနေဒီသရဝအနတ္တပြီးတာကတော့သမထနာဉာဏ်ကနေပြီးတော့နှုလုံးမဉာဏ်တောင်10ပါးရှိတယ်။အဲဒါဝိပဿနာဉာဏ်။အဲဒီကနေပြီးရင်းကျက်လာတဲ့အခါကျတော့မေဃသမာဓိကြီးမဲ့ဉာဏ်ကြီးတယ်ဒါအကောင်းဆုံးပဲ။အဲဒီကြောင့်အားထုတ်ရတယ်။ဒါဆိုရကြအောင်။จิตยตญาจิตยตญาယုံနာသင်္ခါရယုံနာသင်္ခါရ လုံးဝချုပ်ငိမ့်တဲ့သဘောကိုတွေ့ရ၍လုံးဝချုပ်ငိမ့်တဲ့သဘောကိုတွေ့ရ၍သစ္စာလေးရံသစ္စာလေးရံမတရားကိုသိမြင်တာကမေဃသမာဓိမေဃသမာဓိသိပြတနာသိပြတနာယုံနာသင်္ခါရယုံနာသင်္ခါရလုံးဝချုပ်ငိမ့်တဲ့သဘောကိုတွေ့ရ၍လုံးဝချုပ်ငိမ့်တဲ့သဘောကိုတွေ့ရ၍ သစ္စာတရားကိုသိမြင်တာကမှန်ပါဗျာ သင်္ခါရဆိုဘာတွေပါလဲနားမလဲပဲရှိနေမယ်အဲဒါနားလဲခြင်းနဲ့အာထုတ်ကြည့်မှပြင်မှာအာထုတ်လဲအာထုတ်ကစားနေပြီးမှမဟုတ်သေးဘူးအာထုတ်လို့သမာဓိညာကျင့်လာတဲ့ခါကျတော့အဲဒီမတိုင်းမှလည်းဖြစ်ပြလာပြီးရတယ်မြင်လာလည်းဖြစ်ဖြစ်ကြားလာလည်းဖြစ်ဖြစ်နားမလည်းဖြစ်ဖြစ်ဟောတော့ဟောနေကြတာပါပဲဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဆိုပြီးအာထုတ်ပြီးတော့အဲတရားတွေပေါက်နေတာလည်းရှိတယ်တရားပေါက်တယ်လို့ရှင်းနေတာပေါ့လေ ဒါကြတဲ့မိစ္ဆာဝိမုတ်ကြီးတွေခေါ်တယ်နောက်ပိုင်းကျမှဗျာပြောရမယ်အရင်မရောက်သေးဘူးအဲအခုခါကတော့ပေါ်တိုင်းပေါ်တိုင်းနေကုန်တကယ်ပေါ်တာတွေကိုတကယ်လိုက်ပြီးတော့မှတ်တော့ပေါ်လိုက်ကြောက်လိုက်ဒါမှတင်းလာမရှိဘူးမရှိဘဲနေလို့အများအားဒီနေတယ်ထင်တာပဲမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်နေတယ်ယုံနာနေတာဘယ်ဟာမှမြဲတည်တာမရှိဘူးခဏမစက်ဖြစ်ပြနေတာပဲအဲဒီဖြစ်ပြနေတဲ့တရားတွေမှားရင်မှားရင်တွေ့ရအဲ့ဒါတွေကဘာတွေလို့ယုံနာသင်္ခါရတွေ အဲဒီဖြစ်ပြတဲ့ယုံနာသင်္ခါရတွေလုံးဝချုပ်ငင်းတာဒါတွေအကုန်လုံးကိုယူပြက်လိုက်တယ်ဘာမှမရှိဘူးချုပ်ငင်းသွားတဲ့သဘောကိုတွေ့တယ်နိဗ္ဗာန်ပဲအဲဒါနိဗ္ဗာန်မျက်မှောက်ကြည့်ရဆိုပြီးတော့သိရတယ်နိဗ္ဗာန်ကျိုးကဘုံနာပြတ်တတ်ပြီးအောင်နေတာပဲဟုတ်မလဲလို့ဆိုတာនិရောဓပဲချုပ်ငင်းတာပဲနိဗ္ဗာန်ဆိုတာလည်းငြိမ်းတာပဲသူ့တဲ့သူ့ပါဠိတရားကငြိမ်းတယ်လို့အဓိပ္ပာယ်ရှိတယ် ဒါဖြစ်ပြတဲ့ယုံနာသင်္ခါရလုံးဝချုပ်ငြိမ့်တဲ့သဘောကိုတွေ့ရရင်ဒါကိုယ်ပိုင်ဉာဏ်နဲ့တွေ့ပါစာတွေးတယ်မဟုတ်သေးဘူးလို့ဒါဝိကျမ်းကလည်းနိဗ္ဗာန်အကြောင်းနဲ့ဆုံးဖြတ်ကြတဲ့ဟိုကဒီကကိုယ်သဘောကျတဲ့ကိုယ်ဆုံးဖြတ်တဲ့နိဗ္ဗာန်နဲ့ဆရာကတော့နိဗ္ဗာန်တစ်မျိုးနဲ့ဟောခဲ့တာပဲဒါပေမဲ့အခုဆရာလေးဆရာတွေကဆုံးဖြတ်တော့ကနိဗ္ဗာန်တွေတစ်ခုနဲ့တစ်ခုနဲ့မတူကြောင်းညင်းညခုံလုံးကြောင်းအဲမတိသေးပဲနဲ့လေးလာနေရင်တော့ဒီလိုညင်းညမှာပဲတယောက်နဲ့တယောက်နဲ့မတူပဲရှိနေမှာပဲဆရာကတော့တစ်မျိုးနဲ့ဟောခဲ့တယ် ဒီပြပြယုံနာသင်္ခါရလုံးဝချုပ်ငိမ့်တဲ့သဘောကိုတွေ့ရတယ်အဲ့ဒါတွေ့တော့ဘာဖြစ်တော့သစ္စာလေးကအမှန်တရားကိုသိမြင်တယ်သစ္စာလေးပါသိမြင်တယ်နိဗ္ဗာန်တစ်ခုချုပ်ငိမ့်တာလေးမြင်လိုက်တာနဲ့မချုပ်ငိမ့်တဲ့တရားတွေကဖြေရတယ်မချုပ်ငိမ့်တာတွေကိုကောင်းတယ်ထင်ပြီးတော့ပါရမစ်တဲ့နေတာသမှုရသစ္စာသင်္ခေကြောင့်တရားပဲမြင်လာကြတာပြီးကောင်းတယ်ထင်ပြီးမြင်လာကြတာလေးအဲတိုးပွားအောင်အားထုတ်နေကြတာကိုကောင်းတယ်ကောင်းအောင်ဆိုပြီးကျူးစားအားထုတ်နေကြတာ

နိဗ္ဗာန်မြင်ငါကျွန်းသစ္စာမှန်စွာသိမှုကြီးသစ္စာလေးချက်တရားနဲ့သိရတယ်လို့ဒုက္ခသစ္စာသမုဒယသစ္စာညောသစ္စာမေဃသစ္စာသစ္စာလေးပါးကိုမဉ္ဇဏ်ကသိတယ်လို့ဆိုတယ်မဉ္ဇဏ်လေးတစ်ခုတည်းနဲ့လေးခုကိုဘယ်နဲ့လို့သိတော့ဓမ္မီလေးပွင့်ကိုမြင်သာလို့များသိသလားလက်လေးကြောင့်ထောင်ထားတာမြင်သာလို့များသိသလားမေးကြပြီဒီလိုမဟုတ်ဘူးတဲ့နိဗ္ဗာန်မြင်ငါအချင်းသစ္စာမှန်စွာသိမှု နိဗ္ဗာန်မြင်လာတဲ့ယုံနာသင်္ခါရချုပ်ငိမ့်တဲ့ဖြစ်ပြတဲ့ယုံနာသင်္ခါရချုပ်သွားတဲ့သဘောလေးတွေ့တာနဲ့နိဗ္ဗာန်မြင်ငါကျွင်းသစ္စာကျွင်းတဲ့ဒုက္ခသစ္စာဖြစ်ပြနေတဲ့ဒုက္ခသစ္စာအဲဖြစ်ပြကြောင်းသမှုရသစ္စာအဲနိဗ္ဗာန်ကိုမြင်တဲ့မေဃသစ္စာအဲဒီသစ္စာ၃ပါးကျွင်းတဲ့သစ္စာ၃ပါးကိုနိဗ္ဗာန်မြင်ငါကျွင်းသစ္စာမှန်သွားသည်မူအဲနိဗ္ဗာန်တစ်ခုကိုမြင်တာနဲ့ငြိမ်းတဲ့နိဗ္ဗာန်မြင်တော့မငြိမ်းတဲ့တရားတွေဆင်းရဲပဲ မငြိမ့်တဲ့တရားတွေအကောင်းထင်ပြီးသာအနှစ်သက်နေတာဆင်းရဲကြောင်းပဲငြိမ့်တာကိုမြင်တာကမဲကနိဗ္ဗာန်ကိုရောက်တာပဲနိဗ္ဗာန်မျက်မှောက်ပြုတာပဲအဲဒီဒီနေ့သစ္စာ၃ပါးကိုသိရတယ်တဲ့အဲ့ဒါတွေကညာငယ်ဟောတဲ့အခါမှာမြဲတဲ့ပြီးဟောပါတယ်အဲ့ဒီပြီးပုံပြီးကြီးကိုတရားပြောတယ်ဒီပြေသနာယုံနာသင်္ခါရလုံးဝချုပ်ငြိမ်းတဲ့သဘောကိုတွေ့ရရင်သစ္စာလေးရာမှန်တရားကိုသိမြင်တာကမေတ္တာ သမာဓိရှိစိတ်သမာဓိကြီးပွားရတာစိတ်ကဒီကံပေါင်းလိုက်လို့ရှိရင်အာတာရိတိသက္ကာရိတိကတံမျိုးသာသရာရိတိကတံဥစ္စာရိတိကတံမျိုးမိစ္ဆာရိတိသုံးမျိုးဒီမှာပြရတယ်သမာဓိကြီးကယုံနာသဘောတရားမြတ်သာရှိသည်ဟုသိမြင်သဘောကြတာကဝိပဿနာသမာဓိဒါနာမရူပစ္စရာဖြစ်တဲ့သမာဓိအကြောင်းကျိုး သက်သာလျက်အကြောင်းကျိုးသာလျက်မပြသင်္နေရီကိုသိမြင်သဘောကြတာဝိပဿနာသမာဓိဒါကပစ္စယပရိက္ခဉာဏသမာဓိဒီဘောကြီးနောက်ပဲပြောက်သွားတာကိုတွေ့ရရင်မမြဲသင်ရဲ့အစိုးမရအနတ္တကိုသိမြင်သဘောကြတာကလည်းဝိပဿနာသမာဓိဒါကသမထနာဉာဏ်ဒီအနုလောမဉာဏ်တရားအဲဝိပဿနာဉာဏ်ဆယ်ပါအကုန်ပဲဝိပဿနာတွေအကုန်ရောပဲအဲဝိပဿနာကသုံးသင်တယ်ဒီမှာပြောတယ်နောက် စိတ်ပြည့်နာယုံနာသင်္ခါရလုံးဝချုပ်ငြင်းတဲ့သဘောကိုတွေ့ရ၍သစ္စာလေးတာမှတရားကိုသိမြင်တာကမေတ္တာသမာဓိဒီမေတ္တာသမာဓိဒီကြောင့်အဲဒီကြောင့်ပွားရမှာမရေတဘာသာပုဂ္ဂိုလ်တို့ဒီမိစ္ဆာရတိမှားသောယူမြင်စီကုံနေပွေတန်းနေစီကုံလာမယံငါတို့ဒီအထဤရာ၌သမာဓိဒီမှားသောယူမြင်စီကုံနေပွေတာပါစီကုံဤတိသို့တန်လေကောကိလေသာဆောင်းပါစေသောခြင်းကိုကရဏီရောကြည့်ခြင်းအား၏ သူများတွေကအယူမှားကြနေကြငါတို့ကတော့ယူမှားစီမယ်လို့ကိလေသာဆောင်းမတဲ့ခြင်းကိုပြသူများတွေကအယူမှားတာပါလို့အတ္တဒိဋ္ဌိသက္ကာဒိဋ္ဌိရှိနေယူမှားတာသတ္တရာဒိဋ္ဌိရှိနေယူမှားတာဥစ္စရာဒိဋ္ဌိရှိနေယူမှားတာသူများတွေကဒီလိုယူမှားနေကြငါတို့ကတော့ယူမှားစီမယ်ဘယ်လိုယူမှားမလဲယုံနာသဘောတရားများလည်းရှိပြီးဝိပဿနာယူမှားပြီးနာမရူပပိစ္ဆေဉာဏ်နဲ့ယူမှားနေမယ်သို့တဲ့တိုးတက်ပြီးအကြောင်းကျိုးစလျက် မပြတ်ဖြစ်ပြနေတာပဲလို့သိမြင်သဘောကျတယ်သိစရာပရိက္ခညာဝိပဿနာသမာဓိရှိနေတယ်ပြည့်စုံနေတယ်ဆိုတဲ့တိုးတက်ပြီးတော့จิตပေါ်ကျင်တာကိုကြောက်တာတွေ့ရရင်မမြဲစင်ရသုံးမြအနတ္တကိုသိမြင်သဘောကျတာလည်းဝိပဿနာသမာဓိဒီတို့ကျုပ်တော့နိစ္စရပအနတ္တအသိဉာဏ်ပါပဲအဲဒါဝိပဿနာညာဆယ်သိရှိတယ်ဉာဏ်ရှင်ဟောတဲ့ခါလည်းဒါလေးကိုဟောအခုတော့ဒါလေးဟောနေတော့မပြည့်ဘူးကွာအဲဒီသမာဓိကြီးပြည့်စုံနေမဲ့ဒါရင်လားဆိုဒါရင်မဟုတ်ဘူး ဒီတေသနာယုံနာသင်္ခါရလုံးဝချုပ်ငြိမ်းတဲ့သဘောကိုတွေ့ရ၍သစ္စာလေးဓမ္မတရားကိုသိမြင်တာကမေဃသမာဓိဟုတ်ပြီဆုံးသောတာပတ္တိမေဃသမာဓိတရားအတူရမယ်ဒီတဲ့တိုးတက်ပြီးတော့သရာမိမေဃသမာဓိနာယိမေဃသမာဓိအရဟတမေဃသမာဓိအဲဒီတရားအတူရမှာပါပဲအဲဒီဝိပဿနာသမာဓိနဲ့မေသမာဓိဖြစ်ခြင်းယူမှအမြင်မှရှိစေမယ်ယူမှအမြင်မှ မှာလမ်းကိုကြောင်းလွဲပြီးတော့သွားမယ်ယူမအမြင်မှဖြင့်ယူမတွေကိုနေခြင်းပဲသောတာပတိမဲ့ရောက်လို့ရှိရင်ခေါင်းကမိစ္ဆာရိတိကိုမြင်သွားပါပြီအဲ့ဒါပါပဲမူလာပုဗ္ဗာအရိယာဘုံဝမဲ့ခြင်းများဖြစ်ပွားစေနေဒီမဲ့ခြင်းပြေဝင်နိဗ္ဗာန်သာမဲ့ခြင်းသမာဓိမဲ့ခြင်း သုံးပါးရှိရဲ့မူလပုဗ္ဗအရိယာသုံးပါးမဲ့ခြင်းများနောက်သမာဓိရှိပြီးတော့သမာသင်္ကပ္ပတွေလည်းအတူတူပဲသမာသင်္ကပ္ပသမာဝါစာသမာကမ္မရသမာဓိဝသမာဝါယမသမာဓိသမာသမာဓိမဲ့ခြင်း7ပါးလုံးပေါ့မူလမဲ့ခြင်းက7ပါးပုဗ္ဗဘာဂမဲ့ခြင်းက7ပါးအရိယာမဲ့ခြင်းက7ပါးဒါပေမဲ့သမာဓိတိတစ်ခုပြောလိုက်ရင်ဒီညာတွေကသမာဓိတိနဲ့တွဲပါလာတာပါပဲအကုန်လုံးပါဝင်ပါတယ်အဲမူလအခြေခံ သမာဓိကြီးမဲ့ခင်ကတစ်မျိုးဘုဘဘာကဖြေဖို့ဇိယမဲ့ဖြေဖို့ကသမာဓိကြီးမဲ့ခင်ကတစ်မျိုးအရိယာမဲ့ခင်ဆိုတာတော့အရိယာမဲ့ပဲအဲ့ဒါကတစ်မျိုးသုံးမျိုးရှိသည်အဲဒါလေးဆိုရရင်မူလဘဝမူလဘဝအရိယာအရိယာသုံးဝမဲ့ခင်များသုံးဝမဲ့ခင်များမူလဘဝ ဖြစ်ပွားစေခြင်းဖြစ်ပွားစေခြင်းမဲ့ခင်သေဝင်နိဗ္ဗာန်သာဖြစ်ပွားစေခြင်းမဲ့ခင်သေဝင်နိဗ္ဗာန်သာဖြစ်ပွားစေခြင်း လာပုဗ္ဗာအရိယာသုံးဝမဲ့ခင်များဖြစ်ပွားစေလင်ဤမဲ့ခင်ဖြစ်ဝင်နိဗ္ဗာန်သာမူလမဲ့ခင်မူလမဲ့ခင်ဆိုတာဘာလို့ဆိုလို့ရှိရင်ကာမတက္ကတာသမာဓိအဲ့ဒါကစပြီးတော့ပြောမယ်ဒီမှာပါပါတယ်ဘုံလုံးပါပါတယ်ဗျာအဲတစ် သိခါကဒါမူလမဲ့ပြင်ပဲသူစေတမာရိတိဆိုတာဒါပဲသာနဲ့ကံရကြိုးရှိသည်ဟုယူမနာကသူစေတမာရိတိဒါမူလမဲ့ပြင်ဒီမူလမဲ့ပြင်ရှိမှနောက်မဲ့ပြင်နေဖြစ်မှာကံကံနဲ့ကံကံရကြိုးရှိရဲ့လို့ယုံကြည်တဲ့သမာရိတိရှိတဲ့ပုဂ္ဂိုလ်မှနောက်ကဝိပဿနာသမာရိတိမဲ့သမာရိတိဖြစ်မှာကံကံရဲ့အကျိုးကိုမယုံကြည်တဲ့ပုဂ္ဂိုလ်ကဘာမှမဖြစ်ဘူးကံကံရဲ့အကျိုးကိုမယုံကြည်တဲ့ဓမ္မတော် ဝိပဿနာတရားထုတ်ကိုဝေးရတရားလည်းမနာဘူးကုသိုလ်ကောင်းမှုလည်းမပြုဘူးအဲဒါအခြေခံအရင်းကပါပဲကံကံအကျိုးရှိတယ်ကာမတရသမာဓိတိအဲဒါကမူလမဲ့ကြီးပဲအခြေခံမဲ့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေအစအရကကံကံအကျိုးရှိတယ်လို့ယုံကြည်ပြီးနေထားကြတာပါပဲဒါနဲ့အခုခေတ်ကာလတော့ မိဘတွေဆရာသမားတွေကလည်းပဲကောင်းကောင်းမဆုံးမနိုင်မလို့နေနေလို့သူလေးတွေနေနေတွေတို့ရမြိုးပလာပြစ်ပြီးတော့ဒီလေးနဲ့နဲ့တဟုတ်ကြဘူးမရဘူးအပြစ်ပြစ်တွေစိတ်ကုန်ဝင်ရတယ်အဲတချို့လဲဒီလေးနဲ့နဲ့ပြစ်ပြီးတရားတွေပါလေလားအထုတာလည်းပြီးပါတယ်ဒါပေမဲ့လို့အပြစ်ပြစ်တွေကတော့များနေတယ်များအဲကံကံရဲ့အကျိုးရှိတယ်လို့ယုံကြည်ရဟာကသမာဓိကာမတရာသမာဓိဆိုတာ ကာမရင်ကိုယ်ပိုင်ဥစ္စာရှိတယ်ကိုပြုတဲ့အမှုကောင်းရင်လည်းကောင်းကျိုးခံစားရမှာပဲမကောင်းရင်လည်းမကောင်းကျိုးခံစားရမှာပဲအခုလောကမှာကြီးပွားချမ်းသာကြောင်းအလုပ်တွေလုပ်တဲ့ပုဂ္ဂိုလ်ကြီးပွားချမ်းသာမယ်ပြည့်ကင်းတဲ့လုပ်တွေလုပ်လို့ရှိရင်ပြည့်ကင်းမယ်အဲဆင်းရဲကြောင်းဖြစ်တဲ့မာရင်းနဲ့မတော်တဲ့အလုပ်တွေလုပ်ပြီးလို့ရှိရင်ဒုက္ခရောက်မယ်အဲလိုပဲသံဃာမှာလည်း ဒါနသီလစကြည့်တော့ကုသိုလ်ကောင်းမှုတွေပြုလို့ရှိရင်ကောင်းကျိုးတွေကိုရသွားမယ်။ဘာတိပါဒစကြည့်တော့အကုသိုလ်တွေပြုလို့လို့ရှိရင်အပယ်လေးပါးကြမကောင်းကျိုးတွေကိုရသွားမယ်။အဲဒီလိုကံကံရဲ့ကျိုးကိုယုံကြည်ပြီးမြင်လာတာဒါမူလမဲ့ခင်တဲ့ကာမပဒသမာဓိတည်းရင်ပါပြီးသားပါပဲ။ဒါမူလမဲ့ခင်ဆိုအဲ့ဒါပဲ။အဲဒီမူလမဲ့ခင်ရှိတဲ့ပုဂ္ဂိုလ်တွေက ဒါနာကုသိုလ်တွေပြုတယ်သီလဆောက်တည်တယ်တရားနာတယ်တရားချစ်ခိုးတယ်အဲဘာဝနာတရားတွေပွားများအားထုတ်တယ်အခုဝါယုပွဲတော်တွေပါတယ်မိဘတို့ဆရာသမားတို့ကြောတယ်ဆိုတော့ကာမတရာသမားတွေယူကြည့်တဲ့ပုဂ္ဂိုလ်တွေလောက်တာပဲမူလမဲ့ခင်ကနေဖြစ်တာအဲဒီမူလမဲ့ခင်ကအကြောင်းရင်းသာမီတရားနာတရားနာပြီးတော့တရားအထုတ်ပါလိမ့်မယ်ဆိုတာရှိသေးတယ်ဒါကတော့အဲဒီမှာသိပြီးတော့ယူကြည့်ပါဦးမိသားလည်းပဲ ခြေခံသဘောပဲရှိပါတယ်။နောက်ဝိပဿနာရှုတဲ့အခါကာလကြတော့ပုဗ္ဗဘာကမဲ့ခင်တဲ့အရိယာမဲ့ခင်ရှိပြီးပဲနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဘာအားထုတ်ရမလဲဆိုလို့ရှိရင်မေဃသစ္စာတရားပွားများရတယ်။မေဃသစ္စာတရားဆိုတာဝိပဿနာမဲ့ဝိပဿနာမဲ့နဲ့အရိယာမဲ့နှစ်မျိုးရှိတယ်

အဲဒုက္ခမဟုတ်ဒုက္ခဒုက္ခကအကြောင်းကျိုးစလည်းမပြတ်ဖြစ်နေတယ်ဟူသိဉ္ဇသဘောကြတာဝိပဿနာသမာဓိရှိအဲဒါပြစ္ဆပရိက္ခဏသမာဓိရှိဖြစ်တယ်အဲဒီကနောက်တော့သုံးခါကြီးဖြစ်ပေါ်ပြီးနောက်ပဲပြောက်သွားတာကိုတွေ့ရင်မမြဲဆင်းရဲဆုံးများအနတ္တဟုသိမြင်သဘောကြတာလည်းဝိပဿနာသမာဓိရှိအာသမတနာညာနေသမတနာညာဥရိယဗျာညာသင်္ဃညာဗျာညာအာရိနဝညာ နိဗ္ဗိဒာညာဝိသုဒ္ဓမြတာညာပြိသင်္ခာညာသင်္ခါရုပ္ပခာညာအနုလောမညာတဲ့ဝိပဿနာ၁၀ပါးရှိအဲဒီဝိပဿနာညာ၁၀ပါးတော့ဒီကာကြီးပိုက်သုံးကာကြီးပိုက်တာပြအဲဒါပုဗ္ဗဘာကလည်းဒီပေါ်တယ်အခုဝိပဿနာရှိတဲ့ပုဂ္ဂိုလ်ရာပါရမီရှိတဲ့ပုဂ္ဂိုလ်ရေ9ရက်လောက်ဆင်းမှပုဗ္ဗဘာကလည်းဒီပွားရနောက်ဆုံးအရိယာမဏ္ဍန်တော့အဲတချို့ပုဂ္ဂိုလ်တွေလည်း ခုနှစ်ရက်နှစ်ပတ်ကျို့လည်းခုနှစ်ရက်သုံးပတ်ကျို့လည်းခုနှစ်ရက်လေးပတ်တစ်လလောက်ပေါ့ကျို့လည်းပဲတစ်လကျော်ကျော်တော့တစ်လခွဲလောက်ဘယ်လိုအားထုတ်ရတယ်ကျို့လည်းနှစ်လသုံးလအားထုတ်ရတယ်ရှိတာပေါ့နာသုံးလအားထုတ်မပြည့်စုံတာလည်းရှိပါတယ်အကုန်လုံးကိန်းနေပြည့်စုံတယ်လို့ပြောမဆိုပါဘူးဆိုတော့ရေပုံရအများကိုပြောပါတယ်အဲတော့ဥပဘာကမေတ္တာဝိပဿနာကျุမာပြီးနိစ္စရူပနာသဘောတည်းသိတယ်ဘုရားကလည်းသိသွားတယ်အဲဒီဝိပဿနာဉာဏ်ကနိစ္စရူပနာသိမြင်ပြီးတော့ မြင့်တာပြည့်စုံတဲ့အခါမှာဘုရားကဒီပြေပညာယုံနာသင်္ခါရလုံးဝချုပ်ငြိမ်းတဲ့သဘောကိုတွေ့ရ၍အဲယုံနာချုပ်ငြိမ်းတဲ့သဘောတွေ့ပြီးပြီးတော့နိဗ္ဗာန်မျက်မှောက်ပြုတာပဲသစ္စာလေးကမှန်တရားကိုသိမြင်နာရမေတ္တာသမာဓိမေတ္တာသမာဓိကိုဖြစ်လာဓမ္မပဒသမာဓိတိယမူလမဲ့ခင်ဒိဋ္ဌဒုက္ခအနတ္တအတိသာဘုရားဘာသာမဲ့ခင် ယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်ကိုတွေ့မြင်လာတာအရိယာမဲ့ခင်အာမူလပုဗ္ဗအရိယာသုံးဝမဲ့ခင်များမဲ့ခင်သုံးဝအစဉ်တိုင်းကြက်တာဒီပွားစေနဲ့ဒီမဲ့ခင်ပြည့်ဝနိဗ္ဗာန်ကအဲ့ဒီမဲ့ခင်တွေပွားစေလို့ရှိရင်တဲ့မူလမဲ့ခင်ကလည်းဒါနသီလဘာဝနာတွေပြုတဲ့ပြုတဲ့ပွားနေတာကုသိုလ်ကောင်းမှုတွေပြုတဲ့ပြုတဲ့ပွားတယ်အဲဒီကပွားပြီးတော့ဝိပဿနာရှုတဲ့အခါကျပိုးပါမှာကမဲ့တွေဖြစ်လာတယ် ဝိပဿနာဉာဏ်အစဉ်နဲ့တည်းပြီးတော့နောက်ဆုံးယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုတွေ့သွားတယ်ဒါစဉ်းစားယူလို့မရဘူးသူကသူရောက်သွားတာသူ့နေသူကသူရောက်တာအဲဒီအရိယာမဲခင်ဖြစ်သွားတယ်ဒါကြောင့်ဖြစ်ပွားစေနေမဲခင်ပြေဝင်နိဗ္ဗာန်ဒါယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်နဲ့တခါတည်းရုပ်ဝင်ဆိုရောက်သွားတာပြေဝင်သွားတယ်လို့ပဲသူကနာရှင်းတယ် အဲတစ်ခေါက်ဆိုလိုက်ကြအောင်မူလဘုဗ္ဗာမူလဘုဗ္ဗာအရိယာအရိယာဘုဝမဂ္ဂင်ညာဘုဝမဂ္ဂင်ညာဖြစ်သွားစေခြင်းဖြစ်သွားစေခြင်းဒီမဂ္ဂင်ဒီဝင်နိဗ္ဗာန်သာဒီဝင်နိဗ္ဗာန်သာအဲဒီမူလဘုဗ္ဗာအရိယာဘုဝမဂ္ဂင်ညာဖြစ်သွားစေခြင်းဒီမဂ္ဂင်ဒီဝင်နိဗ္ဗာန်သာ ာဒိဋ္ဌိကိုသမ္မာဒိဋ္ဌိနဲ့ပယ်ဖို့နဲ့လားတစ်ပိုက်ပြီးသွားတယ် စိတ်တော်ကုန်သွားတပတ်ကြီးတာရိသမျိုးစိတ်ကုန်သွားအဲဒါမိစ္ဆာသင်္ကပ္ပတော့အဲဒီသမာဓိဋ္ဌိဖြစ်လို့ရှိရင်သမာသင်္ကပ္ပဆိုင်ရတရားတွေကုန်ပါသားပါတယ်မိစ္ဆာဒိဋ္ဌိပဲရင်မိစ္ဆာသင်္ကပ္ပတွေလည်းပဲပြီးသားဖြစ်သွားတာပါပဲဒါပေမဲ့လို့မိစ္ဆာသင်္ကပ္ပဆိုတာဘာသမာသင်္ကပ္ပဆိုတာဘာသိအောင်လို့အသေးစိတ်တွေကသံမှုတွေပေးထားပါတယ်အဲ့ဒါတော့ဒီကနေ့မဟောနိုင်တော့ပါဘူးသင်္ကုမာပြီ နောက်ကြည့်ရနေကြမှာကြောင်းညီလို့ချင်းဆက်ပြီးတော့ဟောရကြည့်ရနေဟောဖို့စဉ်းစားထားပါအခုဒါလေးတွေတော့ကောင်းစဉ်ကလေးတွေနည်းနည်းဆိုပြီးဒီလိုနေရာလေးတွေနည်းနည်းလေးပြောရမယ်သူခုနေ့ကြလာနေမှာမဟုတ်ဘူးမိစ္ဆာသင်္ကပ္ပမှားစွာကြံခြင်းတဲ့အဲဒီမှာကရလိုချင်နေတဲ့ဇရာကြံပြီးတာကကာမဝိတ္တလိုချင်နေတဲ့တာတွေကြောက်လိုချင်စရာတွေကြောက်ကြနေတာကာမဝိတ္တခေါ်တယ်အဲဒါအများဆုံးဖြစ်နေတာပါ ဒါမိစ္ဆာသင်္ကပ္ပပဲလို့ဒီပြည့်စေဖို့ရာကြံစီတာကပြဘာလာမိတဲ့အဲသူတော်ဘာတွေပြပါသူပြပါလို့ကြံတယ်ညင်စေဖို့ရာကြံစီတာဝိသာဝိတဲ့သူကြံစီသုံးပါးသောမိစ္ဆာသင်္ကပ္ပအခေါ်ဒီမိစ္ဆာသင်္ကပ္ပဆိုတာဒါပဲသူဖယားမယ်နောက်သိရင်ကြမှာပြည့်စုံသွားတယ်ဒီကလေးကောင်းနေလေးဆိုကြရအောင်လို့လူရင်နှိမ့်တဲ့ဆရာကြံစီတာကလူရင်နှိမ့်တဲ့ဆရာကြံ ကြံစီတာကသိတဲ့ဘုရားကြံစီတာကသာဘာရဝိတေသာဘာရဝိတေသိတဲ့ဘုရားကြံစီတာကသိတဲ့ဘုရားကြံစီတာကသာဝိတေသာဝိတေကြံစီသုံးပါးကိုကြံစီသုံးပါးကိုသာသင်္ကပ္ပခေါ်သည်သာသင်္ကပ္ပခေါ်သည်အဲ့ဒါမိစ္ဆာသင်္ကပ္ပနောက်သမာသင်္ကပ္ပကလူချင်းနှစ်သက်မှုကျင်းဖို့ ဘုရားနဲ့တံမှုကင်းဖို့ရာကြံစည်တာကနိခမဝိကျေဘုရားနဲ့တံမှုကင်းဖို့ရာကြံစည်တယ်။နောက်ဒီလိုပေါ်တဲ့အခါကျတော့ဝိပဿနာကျွမ်းကျွမ်းကျင့်နေတယ်ပါ။သမ္မာယဇေဝယကြံစည်တာကအပြပါရဝိကျေကမေတ္တာ။နာဝိပဿနာကျွမ်းနဲ့ပါဝင်နေတာ။သနာနဲ့ညာတာကြံစည်တာကအဝိညာဝိကျေကကရုဏာပေါ်တဲ့အခါဒီဝိပဿနာကျွမ်းနဲ့ပါဝင်နေတာ။ဒီကြံစည်သုံးပါးကို သမ္မာသင်္ကပ္ပခေါ်သည်တဲ့ဒီကောက်ဆိုတာလူကျင်နှစ်လူကျင်နှစ်သက်မှုကင်းဖို့ရာချမ်းစီတာကလူကျင်နှစ်သက်မှုကင်းဖို့ရာချမ်းစီတာကမေခမဝိဇ္ဇေမေခမဝိဇ္ဇေသမ္မာရာဇီကိုရာချမ်းစီတာကသမ္မာရာဇီကိုရာချမ်းစီတာကသဗ္ဗာရဝိဇ္ဇေသဗ္ဗာရဝိဇ္ဇေသနာနဲ့ညာကချမ်းစီတာကသနာနဲ့ညာကချမ်းစီတာက ပညာရှိသုံးပါးကိုသမာသင်္ကပ္ပခေါ်သည်သမာသင်္ကပ္ပခေါ်သည်ဒီဘုရားကမူလမူလမဲ့ခင်နေရာချင်းလာပြီးမိစ္ဆာကြံစီမျိုးသုံးပါးကိုသမာကြံစီမျိုးသုံးပါးနဲ့ပြောင်းလဲပြီးအထုပ်ဖို့ရပါပဲနော်ပြင်းကြမှာဟောရမယ်မိစ္ဆာဝါစာမသာပြောခြင်းဒါရတော့ပြောရပါရဲ့ဆိုမိစ္ဆာဝါစာမသာပြောခြင်းသာမူဝစီ ဝစီတုစိတ်၃ပါးပဲအားကြောင့်မူတာပိသူသုသံပါဤလေးပြာမိစ္ဆာစကားဤလိုလိုပဲဆိုရင်မူတာကမူတာဝါဒဒိဉ္စီကျောဆိုရင်ပိသူကပိသူနာဝါစာအဲဂုံးတိုက်ခြင်းသူကသုသာဝါစာသေခြင်းအကျမ်းစာနေပြောဉာဏ်နာမခံပါလေညာအဲနာမချမ်းသာတဲ့စကားတွေပြောတယ်ဆဲမှာမဟုတ်ဘူးသူများမခံတာလေသူများဂုံတွေသိကြကြည့်ပြောတာတွေလည်းရှိတယ်ဒီဥစ္စာတွေသုသာဝါစာမှာ သမ္မာပလာပကတော့ဒီအချင်းမြင့်မဲ့စကားတွေပြောအဲဒါမိစ္ဆဝါစာ၄ပါးမိစ္ဆစကား၄ခုမိစ္ဆဝါစာအကြောင်းကျင်နာသမ္မာဝါစာတွေမူတော်ဝါဒဝေရမိသိက္ခာကံသမာရိယာနိစ္စတွေစောက်တည်ပြီးကြောင်းတယ်အဲဒီဥစ္စာတွေကသမ္မာဝါစာ၄ပါးပဲအဲဒါကသူတို့လည်းသုသာတယ်တောက်တယ်မုသာပိတုမုသာပိတုသုသံဖာသုသံဖာဒီလေပြာဒီလေပြာ ဝိဇာဝါဝိဇာဝါသာဝိဇာဝါသာသောင်းကျင်နာသောင်းကျင်နာသမဝါသာတိသမဝါသာတိအမိဇာကမနာမသောပြုခြင်းဒါလည်းလွယ်ပါလေဒါရကဒုစိတ်၃ပါးပဲပါဠိပါဒအရင်နာကာမနုမိသသာရကောင်သက်သာခိုးလူကာမေသူပါဠိပါဒသဝတဲ့သတိရတယ်ပါခဲ့ပါအရိဏာရဏကိုယ်ရသိရပါခဲ့ကာမေသူသသာရနဲ့ဆောင်ရပါ ဟိုရှိကမူလဝါဒတွေပါလေပါကေကိစ္စတွေပါလေအဲ့ဒါအမှုမိစ္ဆာကံနဲ့မှားတော့အမှုပဲသခောကာမေကြောင်းကျင်နေအဲ့ဒီမိစ္ဆာကံ၃ပါးကိုကြောင်းကျင်တာကဒါကကာမကံကာမကမ္မန္တပဲဆိုင်တယ်ဟောဒီဆိုတော့ပါပြီသက်သခိုးလူသက်သခိုးလူကာမေတုကာမေတုအမှုမိစ္ဆာကံအမှုမိစ္ဆာကံ

သွားမယ်တရားမဲ့သွားတရားမဲ့သွားပစ္စည်းချာပစ္စည်းချာဝိသအာဇီဝဝိသအာဇီဝတရားမဲ့သွားတရားမဲ့သွားပစ္စည်းချာပစ္စည်းချာမဟာဇီဝမဟာဇီဝအဝိရတိသုံးပါးခေါ်တယ်မိစ္ဆာဝါသာမကျင့်ကြောင်းတာမိစ္ဆာကာမန္တမှာကျင့်ကြောင်းတာမိစ္ဆာအာဇီဝမှာကျင့်ကြောင်းတာဝိရတိသုံးပါးခေါ်တယ်အဲဒီဝိရတိသုံးပါးက မဆောက်တည်ပဲနဲ့အာအကြောင်းကျုံလာတဲ့အခါမှာကျင်းချောင်းတာကတစ်မျိုးဒါအပတ္တဝိရတိခေါ်တယ်။ဆောက်တည်ထားပြီးတော့ဒီလားဆောက်တည်ထားပြီးကျင်းချောင်းတာကသမာဓနာဝိရတိခေါ်တယ်။အရိယာမဲ့ဖြင့်အမြဲတမ်းအကြောင်းကျင်မှုပြီးသွားတာအမြင့်ပြတ်တခါလဲမိစ္ဆဝါစာကတွေပယ်ပြီးတဲ့ဖြစ်သွားတာကသမုတ်စေတာဝိရတိခေါ်တယ်။လုံးပါးကြီး။ဒါကြောင့် ကားငယ်ကတော့အကုန်လုံးပေါင်းပြီးတော့ကျောင်းကျုံစင်းဆောက်ကြည့်မြစ်ပြာပြီးဘူးတဲ့စီလုံးဝလို့ဆိုရတယ်အဲဗာဏိပါရစသည်မူတာဝါရစသည်ပေါ်ပြီးရှင်းတယ်မူတာဝါရစသည်ပြောကြပြည့်တဲ့ကမပြောဘဲနဲ့သီလတော့ဆောက်တည်တာလို့မဟုတ်ဘူးပြောဘဲနဲ့ကျောင်းကျုံစင်းဆောက်တယ်သံပါတတ်ဘူးလို့ဆိုတယ်သီလဆောက်တည်ထားလို့အဲဒီဒုစရိုက်မှုတွေမကျူးလွန်မဲနဲ့ကြောင်ကျင်တာကတော့အာအမာရဏဝိရိယ အရိယာမဲ့ရောက်တဲ့အခါလုံးဝကင်းသွားတာကအမုတ်စေတဝေဒီဝိရိသုံးပါးရှိရတဲ့ဒါကိုယုံစဉ်ကြောင်ကျင်သားတစ်မျိုးစောက်တည်ပြီးကြောင်ကျင်သားတစ်မျိုးအမြင့်ပြတ်တဲ့ကြောင်သားတစ်မျိုးသုံးမျိုးအဲတစ်ခေါက်ဆိုရမယ်ကျုံစဉ်စောက်တည်ကျုံစဉ်စောက်တည်မြင့်ပြတ်ပြီးမြင့်ပြတ်ဝိရတိဤသုံးပါးဝိရတိဤသုံးပါးမိစ္ဆာဝါယာမမှားသောအထုရှင်းတဲ့ဒါလေးတော့လွယ်ပါပြီ မသာအရုတဲ့ဆိုအကုသိုလ်ဖြစ်ဖို့ရအာရုံနေတာလေအကုသိုလ်မှုတွေအာရုံတန်နေမိသဝါယမတွေလားအဲကြောင့်အကျိုးကျုပ်ပဲဒီမှာပြရတာရုပ်မှာဟောကြတာရှိတယ်အကုသိုလ်ဆိုင်ရာအကုသိုလ်ဆိုင်ရာအာထုတ်တာအာထုတ်တာမိသဝါယမမိသဝါယမကုသိုလ်ဆိုင်ရာကုသိုလ် အကုသိုလ်နဲ့စတဲ့အိစ္ဆတွေပြန်ပြန်ပြီးတော့သတိရတာမေတ္တာသတိခေါ်တယ်။ကုသိုလ်နဲ့စတာတွေသတိရတာသမာသတိခေါ်တယ်။ဝိပဿနာရှုတဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းအမှားရနေတဲ့ဟာဝိပဿနာသမာသတိဒါအကောင်းဆုံးပဲလို့ဆိုရမယ်။အကုသိုလ်ဆိုင်ရာအကုသိုလ်ဆိုင်ရာမရတာမရတာမိစ္ဆာသတိမှာမိစ္ဆာသတိမှာကုသိုလ်ဆိုင်ရာကုသိုလ် စိတ်တည်ကြည်နေတာမိစ္ဆာသမာဓိပဲကုသိုလ်မှုတွေစိတ်တည်ကြည်နေတာသမာသမာဓိဒီမှာလည်းခေါ်ကြပြောကြရှိပါတယ်ခဏိကရဲ့ဥပ္ပစာရဲ့အပနာရဲ့သုံးခုရှိပါတယ်သမာဓိတွေဒါကိုဒီနေ့ကြောင့်ကြည့်ကြည့်ရင်ဟောရမယ်ဆိုင်ဆိုအကုသိုလ်ဆိုင်ရာအကုသိုလ်ဆိုင်ရာစိတ်တည်ရာစိတ်တည်ရာမိစ္ဆာသမာဓိမိစ္ဆာသမာဓိကုသိုလ်ဆိုင်ရာကုသိုလ်ဆိုင်ရာစိတ်တည်ရာစိတ် စ္ဆာညာနာမိစ္ဆာဝိမု ക്തി မိစ္ဆာညာနာမိစ္ဆာဝိမု ക്തി အဲမိစ္ဆာညာနာဆိုတာမာယာဆင်ញင်ခြင်းနဲ့မကောင်းမှုတွင်ညာဆင်ပြုတာကောင်းသည်မှခေါ်အမိစ္ဆာညာမကောင်းမှုအကုသိုလ်တွေညာနဲ့ဆင်ပြီးတော့ဘယ်လိုလုပ်ရင်ဘယ်လိုဖြစ်မယ်ဆိုပြီးတော့ညာထုတ်ပြီးတော့လုပ်ပြီးတော့သူအောင်မြင်သွားတာအောင်မြင်သွားတဲ့ဆိုရင်ညာစဉ်းစားငါလုပ်တော့ကောင်းတယ်ညာစဉ်းစားအဲဒါ မိစ္ဆာဉာဏ်ခေါ်တယ်အဲတော့မေဖို့နိဗ္ဗာန်ကိုအမှန်သိမြင်ပြီးတော့ပြန်စီမြင်တာကတော့သာမဉာဏ်ခေါ်သာပိစုတ်နာပဲဒါတွေလည်းကိုသင်ကြတော့အကျိုးကျိုးပြောမှာမလားဒါတွေပြောပါရဲ့သူကသိမှပြောအဲဆိုမကောင်းမှုတွင်မကောင်းမှုတွင်ညာသင်ပြုလားညာသင်ပြုလားကောင်းပြီမှကောင်းပြီမှဘောဟမိစ္ဆာဉာဏ်ဘောဟမိစ္ဆာဉာဏ်မေဖို့နိဗ္ဗာန်မေဖို့နိဗ္ဗာန် ကျမ်းသင်ခြင်းဟောတွင်သမာညာဟောတွင်သမာညာဥပဒါရှိတဲ့ပုဂ္ဂိုလ်နောက်သုညနာနဲ့ခါရညင်းနဲ့နိဗ္ဗာန်ရောက်သွားတဲ့ကပြန်မဲ့သူနဲ့ပြစ္ဆုတ်ခဏဖြစ်တယ်မေကုသင်္ညာရှိတဲ့ပုံသင်္ညာရှိတဲ့နိဗ္ဗာန်သင်္ညာရှိတဲ့ပယ်ကြီးတဲ့ကိလေသာသင်္ညာရှိတဲ့မပယ်ရတဲ့ကိလေသာသင်္ညာရှိတဲ့ပြစ္ဆုတ်ခဏ၅မျိုးရှိတယ်အဲ့ဒါသမာညာနဲ့မိစ္ဆာဝိမု ക്തി မှားသွားလို့ချင်း အလွတ်ပါပဲလွတ်ကြည့်ဆွဲအလွဲဥမုံကြည့်မှားတော်ကြည့်တယ်တရားတို့မရသေးပဲနဲ့တရားတို့ရတယ်သင်္သာမယကမလွတ်သေးပဲနဲ့လွတ်တယ်ချင်းသောတာပန်ဖြစ်သေးပဲနဲ့ဖြစ်တယ်ဒီလိုဟာဒီကိုသူရဟနာမဖြစ်သေးပဲနဲ့ရဟနာတွေဖြစ်နေတာအာဒီဟာတွေဖြစ်ပါတယ်မိစ္ဆာဥပ္ပတိအတိအကျမှခေါ်ရမှာမလွတ်ပါပဲလွတ်ကြည့်ဆွဲတကယ်လွတ်တာမဟုတ်သေးပဲနဲ့လွတ်ပြီတို့တရားတို့တွေရည်ပြည့်စုံပြီးအဲသံဃာကလွတ်မြောက်ပြီးညာနာဖြစ်ပြီးစသည်ဖြင့်ဒီလိုဟာဒီပေါ် ဒါကအလွယ်ဝိမုတ်ကြီးမိစ္ဆာဝိမုတ်ကြီးဒါတွေပယ်ရမှာပါပရိဝိမိစ္ဆာဝိမုတ်ကြီးဝိသန်းတယ်သူတို့ဘာတွေကတော့လွဲမှားစွာလွမြောက်ကြလိမ့်မည်အလွဲမှားလွမြောက်တာနဲ့သူအားရနေကြတယ်။ရမေတ္တာသမ္မာဝိမု ക്തി ဝိသမှာငါတို့ကတော့ပြီးကြမှာ။မှန်စွာလွမြောက်စေမယ်။မဲ့လေးပါးကိုလေးပါးနဲ့လွမြောက်စေမယ်။မဲ့လေးပါးကိုလေးပါးစင့်မှန်ရအောင်အားထုတ်မယ်လို့နှလုံးသွင်းရမှာ။အခုဒီအားထုတ်တော့ဒီလိုအားထုတ်မြင်ရတာလေး အဲဒီတော့သမာဝိမုတ်ဖြစ်အောင်လို့သမထဆရာတွေကပြည့်စည်နေရတာလေဒီထဲကတော့ကြားချောင်ပြီးချို့လည်းပဲမပြည့်စုံလည်းရှိကျင်လည်းရှိမှာပါပဲသူကတောင်းတော်တော်လေးပါတယ်သူကအဲဒီသမာဝိမုတ်ဖြစ်အောင်လို့သမထဆရာတွေကပြည့်စည်ပြုပြင်ပြောင်းလဲပြီးတော့ပြေးနေရတာတောင်းလေးပဲကိုယ်တို့ရောက်တာလွမြောက်တာသမာဝိမုတ်ကြီးကိုလေးပါအစ်စ်မှရောက်ပြီးတော့လွမြောက်တာသမာဝိမုတ်ကြီးသောတာပတိမဲ့ဖို့အစ်စ်မှရောက်သောတာပန်ဖြစ်တာသမာဝိမုတ်ပဲ ရာဟင်းနဲ့ကိုနာဟင်းနဲ့ရာထမဲ့ကိုရောက်ပြီးရာဟန်ဖြစ်နာရာဟင်းရဟနာဖြစ်တာအစ်မဖြစ်တော့တယ်သမာဥမဟုတ်ပဲအဲဒါတွေကတော့နောက်မှခွဲရတယ်လည်းဒီကောင်းဉာဏ်လေးပဲတရားကြောညာလေးပေါ်လေပြေးထားတယ်လို့လားမနာကောင်းတဲ့တရားမလွတ်ပါပဲမလွတ်ပါပဲလွတ်ပြီးဆွဲလွတ်ပြီးဆွဲဆွဲဝိမု Amen. ကိုယ်တို့ရောက်ပါကိုယ်တို့ရောက်ပါ ိသတတရား10ပါးပဲပြီးသမတတရား10ပါးပြည့်စုံအားထုတ်တယ်ဆိုတာအနာရေးရောက်ရေးပါပါတယ်ရရောက်ပါတယ်ရေးကြီးပါတယ်အဲ့ဒါတွေပြည့်စုံအောင်လုပ်ပဲပါသမီးရသာညဝီကြီးအားသိရပါတယ်ယနေ့ဖို့၌ယနေ့ဖို့၌သမုတ်တော်သမုတ်တော် ပွားများအာထုပ်အပ်သောအာထုပ်အပ်သော